ကျေးဇူးတော်ရှင်အေကမဟာပန္ဒိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မယုံကြီးပေါ်တွင်73ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောနှလုံးသွင်းမှန်၍အာထုတ်ကနိဗ္ဗာန်ရောက်ပုံတရားတော်လုံးစုံမတူသောကြောင့်သူဟာသူမရှိကိုယ်တော်ကြီးဆိုတာတရားဓမ္မတွေဖះရှိခိုးတဲ့အခါဩသူမရှိကိုယ်တော်ကြီးဆိုတာသိပြီးသားဖြစ်ကြပါအဲ့ဒီသူမရှိကိုယ်တော်ကြီးက ဒကာရမတွေသူဟာသူမရှိကိုတော်ကြီးဖြစ်ပြီးနေလင့်ကစားသူနဲ့ထတ်တူဒကာရမတွေကိုတဲ့နိဗ္ဗာန်ရောက်ဖို့ရ အတူတူထားခြင်းဟုတ်ပါဘူးသူလည်းဒုက္ခကတိညင်းတဲ့နိဗ္ဗာန်ကြီးကိုမြင်ပြီးဒီကလာနေပါလေဒီဒကာရမတွေလည်းသူနဲ့ထတ်တူပဲမြင်စေခြင်းတယ်ဆိုတော့သူနဲ့အတူထားတယ်ဆိုတဲ့အဓိပ္ပာယ်ရ မှန်ပါဘူးမရဘူးလားရပါဘူးသူနဲ့တူထားပါတယ်တဲ့သူဟာတူမရှိကိုတော်ကြီးဆိုတော့ပင်ကိုယ်ကုံရှိပါတယ်ရှိပင်ရှင်ရဆိုတဲ့ဒီကုံငါမယူပါဘူးကွာမင်းတို့တွေကလည်းဆိုလို့ရှိရင်ငါလည်းဒုက္ခကသိငြိမ်းတဲ့နိဗ္ဗာန်ကြီးကိုမြင်လည်းမြင်ရပါပြီသုတေမလေးသိလို့ရှိရင်လည်းတကယ်ပဲရောက်ပါတယ်မင်းတို့လည်းအခုလည်းမြင်အောင်လုပ်ပါမင်းတို့လည်း ဒီလိုပဲရအောင်လို့ပါငါနဲ့ထပ်တူထပ်မြတ်ထားပါတယ်ဆိုတဲ့ဥစ္စာကိုပါဠိတော်မှာသေချာထုတ်ပြထားတယ်မှန်ပါပါဒါကြောင့်ဘုန်းကြီးတို့ဓမ္မတွေကိုရမကြီးတွေတုမရှိကိုရကြီးကထပ်တူထပ်မြတ်သူကဲ့သို့နိဗ္ဗာန်ရောက်စေခြင်းသူကဲ့သို့ပဲချမ်းသာစေခြင်းတဲ့စိတ်ထဆန္ဒပြင်းပြပြီးဒီကလာနေသောကြောင့် ဟောတို့ဘောတမင်ညကရုဏာတမင်ညစေရနာတမင်ညမေတ္တာလို့ဒကာဓမ္မတွေဆိုကြမလားဆိုပါဗျာထတ်တူထမြထားတော်မူတယ်ဆိုတဲ့အဓိပ္ပာယ်မှတ်ကြပါမှန်ပါဗျာအဲ့ဒါသူဗာလိတော်ဘယ်လိုရှိတုံးဆိုတော့မေရှံပိခောဘိက္ခွေယောနိသောမန္တိကာရယောနိတောသမဗရာဏအနုတ္တရာမုတ်တိအနုပ္ပတ္တာ အနုတ္တရဥမုတ်တေသစ္စိကာတပါတုံမေပိယောနိသမနတိကာရယယောနိတသမဗရဏာအနုတ္တရဥမုတ်တေအနုပါပုဏ္ဏထအနုတ္တရဥမုတ်တေသစ္စိကရောထာဒီလိုဟောတော်မူတယ်ဟုတ်လားဒါပါဠိတော်မြန်မာလိုပြန်တော့ဒကာဓမ္မတွေရှင်းအောင်လဲအောင်ပြောပါမယ်ငါကွာ မှန်မှန်ကန်ကန်ယောနိသောမနတိကာရနဲ့နှလုံးသွင်းခြင်းကြောင့်မှန်မှန်ကန်ကန်အထုတ်သောကြောင့်အတုမရှိတဲ့ဩနာသေးကင်းတဲ့ရတ္ထဖို့နိဗ္ဗာန်ကိုမျက်မှောက်လည်းပြုပါပြီရောက်လည်းရောက်ပါပြီမင်းတို့လည်းငါဣတိသားမြတ်ကငါနဲ့ထပ်တူထားပြီးဒီကလာယောနိကမရိကာရနှလုံးသွင်းမှန်ပြီး ယောနိသောမနိကာရအသင့်အသင်အထုတ်ကြပြီးငါရောက်တဲ့နိဗ္ဗာန်ငါမြင်ရတဲ့နိဗ္ဗာန်ကိုရောက်ပါစေသတည်းငါရောက်ရတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါစေသတည်းဆိုတာဒါငါစိတ်ထားပင်ကိုရိုးရိုးပါပဲလို့ပြောတာမှန်ပါပါဘုကမံတော့ကရုဏာတော်ယဉ်ကြီးဖြင့်ကျွတ်တို့ဒီကားလို့ဆိုလို့ရှိရင်ဗျာဘုဇပဒလို့မဆုံးနိုင်တော့အောင်ပဲကျေးဇူးများတယ်ဆိုတာမပြောရကြဘူးပြောရပါဗျာ ရှင်းစမ်းတရားဓမ္မတို့ဘလောက်အရေးကြီးလို့ကိုရကြီးပြောငါလည်းကွာတဲ့နှလုံးသွင်းမှန်ပြီးအထုတ်တော်ကြောင့်အတုမရှိတဲ့နိဗ္ဗာန်ကြီးကိုရောက်လဲရောက်ခဲ့ပါပြီမျက်မှောက်လည်းပြုနိုင်ပါပြီငါဤဒီသာမရတဲ့ငါခဲ့သို့အသင့်အသင့်နှလုံးသွင်းပြီးအသင့်အသင့်အထုတ်ပြီးဒီကာလဝိမု ക്തി ဆိုတဲ့ရတ္တဖို့နိဗ္ဗာန်ကြီးကိုလည်းမျက်မှောက်ပြုနိုင်ကြပါစေသတည်း မု ക്തി ဆိုတဲ့အရတ္တဖို့နိဗ္ဗာန်ကြီးကိုလည်းရောက်နိုင်ရပါစေသတည်းဆိုတာငါဤပင်ကိုစိတ်ထားပါပဲလို့သေချာဖော်ပြောတယ်မှန်ပါပါဘလောက်စိတ်ထားကြီးကျယ်မြတ်မွန်မြတ်တယ်ဆိုတာဒကာဓမ္မတွေသိလောက်ပါပြီမှန်ပါပါတဏ္ဍနဲ့ထားတယ်ဆိုတာသိကြသိပါပါဒါဖြင့်ဒကာဓမ္မတို့တဏ္ဍနဲ့ထားတဲ့ပုဂ္ဂိုလ်ကြီးကအတုမရှိတဲ့ကိုယ်တော်ကြီးကကျွတ်တို့ကိုအမတန်သနာလို့အမတန်ပဲ တနာစရာတွေကြီးမြင်းနေတော့ကြောင့်နှလုံးသွင်းမှန်ပြီးအထုမှုရှိကြပါကွာငါလည်းနှလုံးသွင်းမှန်ပြီးအထုမှုရှိတဲ့အတွက်ဒုက္ခကတိငြိမ်းတဲ့နိဗ္ဗာန်ကြီးကိုရောက်ခဲ့ပါလေမင်းတို့လည်းနှလုံးသွင်းမှန်ပြီးအထုကြမယ်ဆိုလို့ရှိရင်ဖြင့်ငါကဲ့သို့ဒုက္ခကတိငြိမ်းတဲ့နိဗ္ဗာန်ကြီးကိုမျက်မှောက်လည်းပြုနိုင်ပါတယ်ရောက်လည်းရောက်ပါလိမ့်မယ်ငါနဲ့အမျှ ထတ်တူထားပြီးမင်းတို့အာပြောကြပါတယ်မှန်ပါပါအတုမရှိတဲ့ကိုတော်ကြီးကထတ်တူထားပြီးတော့ဒကာဓမ္မတွေကချင်းမြောက်တယ်မှန်ပါပါသဘောပါကြပါပါပါအတုမရှိတဲ့ကိုတော်ကြီးကငကူကအတုမရှိဘယ်သူနဲ့မှမတူဘူးဆိုတာဒကာဓမ္မတွေသိပြီးသားဖြစ်ပါတယ်သိပါပါအဲ့ဒီအတုမရှိတဲ့ကိုတော်ကြီးကထတ်တူထားပြီးကာလငါဖြင့်ဖြစ်စေကျင်တာပဲဆိုတော့တန်းကုန်ရောမှန်ပါပါထတ်တူထားပြီးမင်းတို့ဒုက္ခကသိဉ္ဇင်းနဲ့နိဗ္ဗာန်ကြီးရောက် ရောက်အောင်ကြိုးစားကြပါကွာနှလုံးသွင်းပြီးဒီကလာအထုတ်ကြစမ်းပါနှလုံးသွင်းပြီးဒီကလာရောက်အောင်လုပ်ကြစမ်းပါငါနဲ့ထတ်တူထမ်းမြပဲထားပါတယ်ဆိုတော့ဖြင့်ဥက္ကမောင်တန်းကုန်သွားတန်းကုန်ပါပါဓမ္မတွေဒီကောက်ဒီလောက်တောင်ပဲကျွတ်တို့ပေါ်မှာထတ်တူတနာတယ်ဆိုတော့ထတ်တူထားတယ်ထတ်တူတနာတယ်ဆိုတဲ့အဓိပ္ပာယ်ဒီထက်တန်းကပြောတဲ့စကားလို့မယူလိုက်ပါနဲ့ ထတ်တူထားတယ်ဆိုတာဥပါဒေဖြတ်တန်းစကားလားဗျာမဟုတ်ပါဘူးတဏ္ဍနဲ့ထားတာအတုမရှိတဲ့ကိုတော်ကြီးကတဏ္ဍနဲ့ထားပြီးဒီကလာမင်းတို့ရောက်စေခြင်းပါတယ်ရောက်အောင်ကြိုးစားကြပါကွာထတ်တူထားပါတယ်လို့ဆိုကြတဲ့ကဒကာရမတွေကလေးလေးစားစားနဲ့ပဲဟင်းတကယ်ခြေစုတော့ရင်ဂုံကိုတောင်မှမငဲ့ဘူးထတ်တူထားပြီးဒီကလာရောက်စေခြင်းတယ်ဆိုကြတဲ့ကွာ ကြိုးစားသင်ပါတယ်ကြိုးစားလိုက်ပါတယ်ဆိုတာဖြင့်စိတ်ထားပြင်းပြကြစမ်းပါဆိုတာကိုရှေးဥစွာတိုက်တွန်းတယ်မှန်ပါပါဘုရားဒီပါဠိတော်ရှိနေတဲ့အတွက်နော်မှန်ပါပါဘုရားအဲ့တော့ကိုယ်ကကလေးစိတ်ပေါက်နေကြပါနဲ့ကိုယ်ကကလေးစိတ်ပေါက်နေကြပါနဲ့တရားဓမ္မတွေပြောလိုက်တယ်ကိုယ်ကကလေးစိတ်ပေါက်နေတာအမေမိပါဆိုတာကတော့ခလုံးမထီပါရင်နဲ့ဆူမကြီးပါစေနဲ့အန္တရာယ်ကင်းလို့ဘေးရှင်းကြပါစေဆိုတာ ကိုကိုဖြစ်လိုက်စေခြင်းသေးတယ်ကိုသားသမီးဖြစ်ခြင်းဘူးဆိုတာဥက္ကမောင်တို့ကိုတို့ဖြစ်ပါလိမ့်မယ်မှန်ပါပါဗျာအဲ့ဒါကလေးလုပ်တဲ့ဘက်ကတော့အမေကဘယ်လိုဆိုရင်လည်းအမေကဘယ်လိုပူဆွေးတယ်အမေကဘယ်လိုကြောင်းကြတယ်ဆိုတာမသိဘဲနဲ့ကလေးကပြေးခြင်းလို့ပြေးစားခြင်းလို့စားနေဘူးတဲ့သွားခြင်းလို့သွားရေချိုးခြင်းလည်းဖြင့်ချိုးချစားခြင်းလည်းစားရတဲ့တာမတဲ့တာမရွေးဘဲနဲ့စားဆိုလို့ရှိရင်ဖြင့်အမေကရုဏာ အမေးမြတ်တာတွေဟာအရှင်ကြီးတကားဖြစ်ရတော့မှန်ပါပါဗျာဒီမှာလည်းတရားဓမ္မတွေကသူနဲ့ထတ်တူထားပြီးအတုမရှိတဲ့ကိုရောကြီးကထတ်တူထားပြီး ခမရတို့အာနှလုံးသွင်းမှန်ပြီးကျိုးစားလိုက်ကြစမ်းပါကွာငါရောက်တဲ့နိဗ္ဗာန်မင်းတို့ထတ်တူ ရောက်ပါစေငါရောက်တဲ့နိဗ္ဗာန်ကိုထတ်တူမြင်ပါစေဆိုတာငါစိတ်ထားဒီတိုင်းပါပဲလို့ပြောရတဲ့နဲ့ဒီတရားဓမ္မတွေကဖြစ်စေ အာလုံသောပုဂ္ဂိုလ်တို့ကဖြစ်စီမလိုက်နာကြဘူးဆိုရင်ဖြင့်အမိမိဘယဉ်ကျိုးမှုမရှိမှာမှန်ပါဗျာအမိမိဘယဉ်ကျိုးပြီးကြလားဩသားစုသားမိုင်မွေးရတာခက်ဆုံးပဲဆိုတဲ့အိဗယ်မျိုးမရောက်ပြီဘူးလားရောက်ပါဗျာဒီမှာလည်းကျတော့ဒီထော်လကန်းလာဖြစ်နေဖြင့်ဥဝတို့နေဖို့မလိုတော့ဘူးမလိုပါဘူးဗျာအတုမရှိတဲ့ကိုတော်ကြီးကဘယ်လိုထားရတော့ထပ်တူထားပါဗျာတရားဓမ္မတို့အတုမရှိတဲ့ကိုတော်ကြီးကထပ်တူထားတယ်ဆိုတဲ့ကိုကဩဘလောက်တနာတယ် ဘလောက်ထိအောင်မင်းတို့ကငါဒီကားလို့ရှင်ကဲတင်နေတဲ့စိတ်ဆန္ဒပြင်းပြတယ်တကယ်ငါလက်နဲ့ယူပြီးမကဲတင်နိုင်ဘူးတရားနဲ့သာကဲတင်နိုင်တယ်တရားလည်းနီးတာပေးနိုင်တာမင်းတို့ကမင်းတို့အထုတ်ပြီးသွားကြရမှာဒါကြောင့်တော့ပြောနေတာမှန်ပါပါတကယ်လို့သာကြောပေါ်မှာကုန်းတင်ပြီးဒီကာလသွားမယ်ဆိုလို့ရှိရင်မြောင်မင်းဖြစ်တုန်းကသွေးစက်နဲ့တောင်မှသူ့ရန်သူကြီးကိုရွာရအောင် မြို့ရအောင်လိုက်ပို့သေးတယ်မဟုတ်လားမှန်ပါပါ ဒါတော့ကြီးတဲ့ကရုဏာတိရစ္ဆာန်တော့ကတော့ဒါတော့ကြီးတယ်ဆိုတဲ့အတိပ္ပယ်ဟာရှင်းကြပါရဲ့ရှင်းပါပါအခုဘုရားပြည့်လာတော့အသိဆုံးဖြစ်နေတော့ထတ်တူကိုထားပြီးကြလားဘယ်ရှံပြီးယောနတယမနတိကာရယောနိတောသမပရဏာအနုတ္တရံဝိမုတ်တိန်ပါပုဏ္ဏထာအနုပ္ပတ္တာယောနိတောမနိကာရသမပရဏာသစ္စိကတ္တပါငါကွာ နှလုံးသွင်းမှန်ပြီးတဲ့ကာလအထုမှုရှိတာနဲ့အတုမရှိတဲ့နိဗ္ဗာန်ရတ္ထဖို့ကြီးကိုရောက်ခဲ့ပါတယ်တဲ့အသင့်တဲ့နှလုံးသွင်းနာနဲ့ပဲမျက်မှောက်ပြုခဲ့သလိုမင်းတို့လည်းအသင့်တဲ့နှလုံးသွင်းပြီးဒီကာလအသင့်တဲ့အာထုတ်ကြလို့ရှင်းဖြင့်တဲ့ရောက်ကြပါစေသတည်းမြင်ကြပါစေသတည်းဆိုတာငါနဲ့ထပ်တူထားပါတယ်တန်းကုန်နေပြီဒီကာရမတို့ ဒုက္ခမောကုန်ပြီကုန်ပါဗျာကိုရောကြီးကရုဏာမကုန်သေးဘူးလားကုန်ပါဗျာအေးဒါကြောင့်ခဲဒီကုန်တဲ့ထဲကမှသူပြောတာလူရင်နှလုံးပါတယ်လို့ရတဲ့တော့ကိုမြတ်ရှင်တို့မှတ်ပေါ့ဗျာမှန်ပါဗျာလူရင်နှလုံးကဒီထဲမှာဒကာဓမ္မတွေမေရှံပြီးကိုယောနိတော်မနတိကာရငါသာနှလုံးသွင်းမှန်လို့ကွာယောနိတော်သမဗရာဏနှလုံးသွင်းကောင်းပြီးအထုချင်းကြောင့် နိဗ္ဗာန်မဖို့ကြီးကိုအစဉ်တိုင်းလည်းရောက်ခဲ့ပါတယ်မျက်မှောက်လည်းပြုပါတယ်ဆိုတော့အဲ့ဒီမှာနှလုံးပါသွားတယ်မှန်ပါဗျာအဓိပ္ပာယ်နှမျိုးပါသွားနှမျိုးပါဗျာဒါရင်ဒါပြန်ယောနိတောမနတိကာရအယောနိတောမနတိကာရယောနိတောမနတိကာရရှိပြီးနှလုံးယောနိတောမနတိကာရရှိပြီးခလာအသင့်အသင်ကြိုးစားရင်နိဗ္ဗာန်ရောက်တယ်ကွာဒါဖခင်ကပြောတာနော်မှန်ပါဗျာယောနိတောမနတိကာရရှိပြီးအထုတ်ရင် နိဗ္ဗာန်ရောက်ပါယောနိသောမနတိကာရရှိပြီးအာထုတ်ရင်နိဗ္ဗာန်ရောက်ပါဂိုင်းတရားဓမ္မတို့တရားနှောင်းတို့ရင်တို့လည်းကဲယောနိသောမနတိကာရဖြစ်အောင်လုပ်မှာအားလည်းထုတ်မှာကွာယောနိသောမနတိကာရဆိုတာတွေ့တဲ့အာယုံကိုယောက်ျားမိန်းမမဟုတ်ဘဲနဲ့ပရမတ္တမဖြစ်အောင်နှလုံးတွေ့တဲ့အာယုံကိုပရမတ္တဓမ္မဖြစ်သွားလို့ရှင်ဒါဥက္ကပံမှယောနိသောမနတိကာရမှန်ပါပါဗျာ သဘောကျလားမှန်ပါဗျာတွေးတဲ့တခုခုသောဓမ္မခန္ဓာကိုယ်ထဲမှာမနေ့ကပြောခဲ့တဲ့တခုခုသောပြိဿသမုပ္ပါဒဓမ္မလေးတခုမပေါ်ဝေဘူးလားပေါ်ပါဗျာအဲ့ဒါပုဂ္ဂိုလ်သတ္တဝါမဟုတ်ပါဘူးလို့နှလုံးသွင်းတဲ့သွားလို့ရှိရင်ဒါယောနိသောမနတိကာရဖြစ်ပါရောမှန်ပါဗျာဒါဓမ္မလေးပေါ်လာတော့ဝိညာဏဓမ္မလေးပေါ်တာပဲဝေဒနာဓမ္မပေါ်တာပဲယုတ်ဓမ္မပေါ်တာပဲ အင်းဒီလိုပေါ်လာတဲ့ဓမ္မလေးကိုဓမ္မသဘောလေးပေါ်လာပြီးပုဂ္ဂိုလ်သတ္တဝါပြောက်ပြီးဓမ္မပေါ်လို့ဓမ္မသိလို့ရှိရင်ဖြင့်ဥဝရေယောနိတော်မနိကာရဖြစ်ပါပြီမှန်ပါပါဗျာဓမ္မပေါ်လို့ဓမ္မမှန်းသိရင်ဗျာယောနိတော်မနိကာရသေးသေးချာချာမှတ်ကြပါဓမ္မပေါ်ရေဓမ္မမှန်းသိရင်ယောနိတော်မနိကာရအဲ့ဒီယောနိတော်မနိကာရဖြစ်ပြီးလို့ရှိရင်ကွာတဲ့ယောနိတော်သမဗရာဏကဲမှန်မှန်လေးမင်းတို့ ဖြစ်ပျက်ကို အထုတ်လိုက်ပါနှလုံးသားမှန်ပြီးတော့ကို ဖြစ်ပြအထုတ်လိုက်လို့ရှင်မင်းငါဘုရားရဲ့မျက်မှောက်ပြုတဲ့နိဗ္ဗာန်ငါဘုရားရောက်ရတဲ့နိဗ္ဗာန်ကိုမင်းတို့လည်းထတ်တူထမြရောက်ပါလိမ့်မယ်ကွာဒါဖြင့်လှုပ်ဖြစ်အောင်လှုပ်ပါငါလည်းဒါလောက်တာပဲမင်းတို့ဖွက်မထားပါဘူးဒီနှလုံးနဲ့ရောက်ခဲ့တာပါပဲမင်းတို့လည်းငါနဲ့ထတ်တူထားပြီးဒီကလာတန်းတူထားတဲ့အတွက်ဒီနှလုံးလှုပ်ဖြစ်အောင်လှုပ်စမ်းပါကွာငါနဲ့ထတ်တူဖြစ်အောင်မှန်ပါပါ တန်းကုန်နေပြီဗျတန်းကုန်ပါဗျာသူတော်မှာဘယ်နှချက်ပါလိမ့်မယ်နှချက်ပါဗျာနှလုံးသွင်းမှန်ပြီးတဲ့ကာလအာထုံမှုရှိရမယ်ဒါပဲဒကာဓမ္မနှလုံးသွင်းမှန်ပြီးတော့အာထုံမှုရှိရမယ်အာထုံမှုရှိရမယ်တဲ့ဒကာဓမ္မတို့ပါတယ်တော့နှလုံးသွင်းမှန်ပြီးအာထုံမှုရှိရမယ်အဲနှလုံးသွင်းမှန်ပြီးအာထုံမှုရှိရမယ်ကောင်းပြီဒါဖြင့်နှလုံးသွင်းမှန်ပြီးအာထုံမှုရှိခဲ့လို့ရှိရင်ဖြင့် အတုမရှိတဲ့နိဗ္ဗာန်ရောက်မှာမှန်ပါပါဘုရားဘန်လည်းကြောင့်အတုမရှိတဲ့နိဗ္ဗာန်ကြီးဒုက္ခကသိကင်းခြင်းတဲ့နိဗ္ဗာန်ကြီးရောက်ပါလိမ့်မတော့ဘူးမေးလို့ရှိရင်နှလုံးသွင်းမှန်ပြီးအထုမှုရှိတယ်မှန်ပါပါကျွတ်တော်တရားဓမ္မတွေလည်းဘုရားကဘယ်လိုထပ်တူဖြစ်စေခြင်းတို့နှလုံးသွင်းမှန်ပြီးတော့အထုမှုရှိစေခြင်းပါအဲနှလုံးသွင်းမှန်ပြီးအထုမှုရှိစေခြင်းပါတယ်ဒါမှငါနဲ့ထပ်တူထပ်မဲ့ဖြစ်တော့မယ်ဆိုတဲ့ဥစ္စာကိုယ်တော်ရဲ့အတုမရှိတဲ့ကိုယ်တော်ကြီးကအတုကိုတခါတည်း အတူတူထားပြီးဒီကာလရောက်အောင် အတူတူထားပြီးချမ်းသာရအောင်ဆိုတဲ့စိတ်ထားကိုပြင်းပြစွာမွေးတော်မူတယ်ဆိုတာဘုခမောင်ပေါ်ပြီဗျာပေါ်ပါပါရှင်းရပါလားရှင်းပါပါကောင်းပြီဒါဖြင့်ကိုရောကြီးကလည်းအသင့်အသင့်နှလုံးသွင်းမှန်ပြီးဒီကလာအသင့်အသင့်အားထုတ်လို့ရှင်နိဗ္ဗာန်ရောက်ပါလိမ့်မယ်လို့ဆိုတယ်တို့ကလည်းစားဖို့သောက်ဖို့ရည်ကြီးနေတယ် ဝိုးဖို့ကြွားဖို့မော်ဖို့ကရေးကြည့်နေတယ်လို့ခမရတို့ကလေးမိုက်တော့မိုက်မနေပါနဲ့ဆိုတာသတိပေးလိုက်တယ်မှန်ပါပါခမရတို့လောက်ကဒုက္ခရောက်မဲ့လို့ကိုအားကျနေလို့မှန်ပါပါမဆိုရိုက်ဘူးလားဆိုရိုက်ပါဗျာဘာအားကြနေတော့ဒုက္ခရောက်မဲ့လို့အားကြပါဗျာအဲဒုက္ခရောက်မဲ့လို့အားကြပြီးဒီကလာနေတော့ခေါင်းကအမင်းလေးကရင်ကျိုးယုံမရှိမလို့မှန်ပါပါဗျာသာသမီစိုးတွေနဲ့တွေ့ပြီးဆမပြန်မင်းကရင်ကျိုးယုံပြင်ဖို့ရှိပါမရှိပါဘူးအဲ့ဒါကြောင့်ကို့အထင်တွေအကုန်ဖြောက် မှန်ပါပါဘုရားပြောတော်မူရမအမှန်စင်စစ်အကုန်နာရဲရောက်ပြီးဒီကလာညံထဲမှာပေါက်ရောက်ကြပါစေဆိုတာကိုဘုရားလေးစားစွာတိုက်တွန်းတာပဲမှန်ပါပါကိုယ်ထင်ကတော့ဘုရားကောင်းတဲ့ထင်ထင် ဇုံလုံးကကထင်တာအယူကထင်တာဖြစ်လေတော့ကြောင့်ကိုယ်ထင်တော့ပြောမနေနဲ့မှားကြည့်တယ်ဆုံးမဲ့ချမှန်ပါပါဘုကမောသိကြဘူးလားသိကြပါဘူးကိုယ်ထင်ကိုယ်မြင်ကတော့ဘယ်လိုဆုံးမဲ့ချမှန်ပါပါဘုရားဘောစားဖို့ကလည်းပြည့်စုံသူသာတန်ကသမီးတန်နဲ့ဒီလောက်လောက်အောင်ဆိုမခဲ့ဘူးလားဒါသူ့ထင်ကိုဗျာသူ့ထင်ဆိုတာသဘောကျပါပါသူ့ထင်ကဘာတော့ညာအမှားကြီးပဲသူ့ထင်က ဒုက္ခရှာတာဘူးဗျာမှန်ပါပါဗျာအဲသူ့စဉ်ကသန္တရာရှေအောင်လုပ်တဲ့အလုပ်ဒုက္ခရှာတဲ့အလုပ်ကိုသူလုပ်နေတယ်ဆိုတာသိကြပါလားသိကြပါပါဗျာအဲဒါကြောင့်ကိုလဲမဲ့စင်ကြီးလေးတွေကို လာမဲ့ကြရင်လေဘုန်းကြီးဖခင်ကအသင့်အသင့်နှလုံးသွင်းပန်ရမယ်ဖြစ်တဲ့ဓမ္မလေးပေါ်လာဓမ္မပေါ်တယ်လို့သိရမယ်ပြီးပြီး နာနှလုံးသွင်းမှပြီးအထုတ်ရမယ်လို့ဆိုတော့ပေါ်လာတဲ့ဓမ္မလေးရတယ်အင်းအပြည့်မြင်အောင်အထုတ်ရတော့မယ်မှန်ပါပါဗျာဒီပရမရှိဥစွာနှလုံးသွင်းမှန်တာကအပေါ်တာကိုနှလုံးသွင်းမှအောင်သိဖို့ရေးကြည့်မှန်ပါပါပြီးတော့မှအပြည့်ကိုအထုတ်မှုအရေးမကြီးဘူးလားကြီးပါဗျာဒါဖြင့်နှလုံးသွင်းမှန်ပြီးအထုတ်မှုရှိလို့ရှိရင်ငါဘုရားရောက်တဲ့နေရာကိုမင်းတို့ထပ်တူရောက်စေခြင်းတယ်ဆိုတာပေါ်လာဟုတ်ပါပါဗျာသဘောကျကြဗလားအဲ့တော့ ဘုန်းကြီးတို့ဓမ္မတွေဘက်ကိုလှည့်ပြီးဆုံးမရတာနော်ဖခင်ကလည်းဟောရှာပါတယ်တကယ်လည်းသနာတာမှန်ပါပဲကိုကမလုံနိုင်တဲ့ကခက်တယ်ဒါတော့မလာစီနဲ့ဟမ်ကိုကမလုံနိုင်တဲ့ကခက်တယ်လို့မလာစီနဲ့ကိုဟာဟာကိုကိုကိုဆုံးမဆရာသမားလည်းကိုသတိပေးလိုက်တယ်မင်းကအယူစိတ်ပေါ်လာလို့ဒီစင်ကြီးလဲတာလားမှန်ပါပါဗျာမင်းကအမြင်လေးကကျင်းကျင်းနဲ့ မမြင်လေကျင်းကျင်းနဲ့မလုံးနိုင်တဲ့ကခက်တယ်များမင်းကများအယူထပြီးအယူသာများထွက်နေသေးသလားကိုကိုကိုမေးစမ်းမလားမမေးလိုက်ဘူးလားမေးလိုက်ပါဗျာဟိုကအမနာအမြင်ကျယ်ပြီးဒုက္ခတွေရောက်မှဆိုလို့ထတ်တူထမ်းမြထားပြီးကြလားနှလုံးသားမှန်ပြီးအထုတ်လို့ရှိရင်ငါနဲ့ထတ်တူဖြစ်ပါတယ်လို့တကယ်အမြင်ကျယ်တဲ့ပုဂ္ဂိုလ်ကပြောနေတာကိုကမလုံးနိုင်တာခက်တယ်ဆိုတော့ကလေးစကားသုံးနေပြန်လို့ရှိရင်ဟာ ကိုယ့်အကိုဆုံးမကြစမ်းပါနော်မှန်ပါပါဗျာမင်းဘုရားကမင်းတို့ရဲ့ပုဂ္ဂိုလ်ကိုအမြင်ကျတဲ့ပုဂ္ဂိုလ်အယူလို့အကန်းလို့ဆိုတဲ့မင်းပြောတဲ့စကားကအယူကန်းကထွက်တဲ့အသံမှန်ပါအယူကန်းကထွက်တဲ့အသံမင်းမထွက်နဲ့မှိတ်ပြီးလိုက်နာမင်းယူတာမင်းကန်းတာကိုတော့မင်းအမင်းနှုတ်ပိတ်ထားလိုက်ဖြစ်အောင်သာလိုက်တော့ဆိုတော့အတင်းမှတွန်းညံ့တော့မှန်ပါပါ ရှင်းမလားအမလေးတရားဓမ္မတွေဇုတ်ကိုပြောနေရတာဘယ်လိုပြောနေရတာဘယ်နဲ့ကြောင့်ဇုတ်ပြောရတော့အိုကလေးစိတ်မကုန်လို့ရိမ့်မိဗလားဘယ်နဲ့ကြောင့်ဘုန်းကြီးကဇုတ်ပြောနေပါလိမ့်ဟောမရခင်ကိုရမေကြီးကမင်းမိဘကြီးကထပ်တူထားတာရင်ကျိုးကုန်ပါပေါ့ဗျာမှန်ပါပါထပ်တူထားပြီးဒီကလာတခါတည်းကျွတ်တို့အတွက်၄၈တဲ့ကဘာသိမ်းများသားလူအသွေးလူအယိုးလူလည်းလှုပ်လာခဲ့ရသေးတယ် သူပြေတော့သူပြေလို့ကဲတင်မဲ့လူတွေကကန့်လန့်လဲလုပ်သေးတယ်ဆိုတော့ဥက္ကမယဉ်ကျိုးမြေပေါ်ရှိပါမှန်ပါပါသူယဉ်ကျိုးတာကတော့ကျိုးပဲစီတော့ကိစ္စမရှိဘူးနိဗ္ဗာန်ဒီအခုဩနာမထောင်မှုဆိုပြီးသူနေလိုက်ုံမရှိမှန်ပါပါသူကတော့သူကိစ္စကပြီးပြီးသားမနေဘူးလားပြီးပြီးသားပါဒီကထော်လော်ကန့်လန့်လုပ်တယ်လူကဖယားကတော့ပြောတာဟုတ်ပါရဲ့ကိုယ်ဝန်သားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့ဆိုတော့ခက်ကြီးပဲတာမှုနာမှုတွေနဲ့ဘယ်ကရရမလို့ဒီပိုက်ဆံကိုဒီလိုမရှာလည်းဘယ်နဲ့လုံးမလို့ဒီတရားကြီးဘယ်နဲ့လုံးမလို့ အစရှင်တဲ့ကလေးစိတ်တွေပေါက်ပြီးပြောချင်တာပြောမှာပေါ့ဗျာမှန်ပါဗျာဘာစိတ်တွေပေါက်အယူစိတ်ပေါက်ပါအယူစိတ်ကလေးစိတ်တွေပေါက်မနေရဘူးလားပေါက်နေပါဗျာအဲ့တော့ပေါက်လာတိုင်းလာတိုင်းဥက္ကမောင်တရားကိုတွေးပြောင်တွေးပါနော်မှန်ပါဗျာမင်းဟာဘာမှမသိတဲ့လူကနေပြီးစင်ကြင်များများနေသေးတယ်လို့ကိုကိုကိုမြည်စမ်းပါမှန်ပါဗျာကိုကိုကိုမြည်တွန်ကြစမ်းပါဆိုတဲ့သတိပေးလိုက်ပါတယ်မှန်ပါဗျာဘာမှမသိတဲ့လူကစင်ကြင်လဲနေတဲ့ပုဂ္ဂိုလ်ဒုတိယဟိုကမွေကြိုက်လိုက်မယ်လို့ပြောရတဲ့သားနဲ့ ခဏသွားပြရစီအောင်လို့ဆင်ញင်လဲနေတာမွေကြိုက်ပြေခြင်းလို့ပဲမှန်ပါဗျာတပည့်ကြရပါတော့အဲ့ဒီဆင်ញင်မျိုးတွေကိုခမည်းတော်ကလဲနေတာအခုလဲနေတာကအိမ်မှာလဲနေကြတာကတပည့်ကြအဲဒီနေ့ကရစရာလေးရှိတယ်သွားအောင်မယ်ပြောစရာလေးရှိသေးလို့သွားပြီးဒီကလာမျက်နှာပြလိုက်ရအောင်မယ်အစရှိနေတဲ့သူတော်ကောင်းလုပ်တွေကိုတခါတည်းဖရာရင်ကျိုးတဲ့အသုံးတွေကိုသုံးသုံးနေတယ်မှန်ပါဗျာ မဆိုးလိုက်ဘူးလားဒါအပြောကောင်းလို့ပြောနေတာမဟုတ်ပါဘူးခင်ဗျားတို့ဖခင်ကဒီပါဠိတော်ရှိနေငါနဲ့ဓာတုထားပါတယ်ဆိုလို့ပြောလို့ပြောနေရတာရှင်းမလားအသက်ကြီးတဲ့ကမကြီးတွေကတော့ထော်လကမ်းမများလှုပ်ရှင်သေးလားမလှုပ်ရှင်တော့ဘူးဒီချိန်မှာထော်လကမ်းလာဆိုရင်ခဲရကြီးရေကြဟမ်ကိုင်းဒါဖြင့်ဓမ္မတို့သူပြောတဲ့အထက်မှာသူနဲ့ထပ်တူထားကြလို့ရှိရင်ဖြင့် ငါနဲ့ဓာတုဖြစ်ခြင်းဓာတုအလုပ်လောက်ရလိမ့်မယ်ဆိုတာလေးနဲ့နှလုံးပါတယ်ဆိုတာဥက္ကမောင်တွေ့လိုက်ပြီတွေ့လိုက်ပါဗျာဘာလေးတွေ့လိုက်ပါလိမ့်မယ်နှလုံးကမှန်ပြီးတကလားအထုံးမှုပါဗျာအထုံးမှုရှိရဒကာရမတို့ဗါတဲ့နှလုံးသားမှန်ပြီးအထုံးမှုပါဗျာနှလုံးသားမှန်ပြီးအထုံးမှုရှိရမယ်အဲ့ဒီလိုဆိုရင်ငါနဲ့ဓာတုထမြတ်ဖြစ်ပါတယ်ဆိုတဲ့အဓိပ္ပာယ်ကဘုရားကတောင်းခံပါတယ် ကဲဒါဖြင့်ယနေ့နှလုံးသားမှန်ကစကြစို့မှန်ပါပါနှလုံးသားမှန်ပြီးအထုံမှုနောက်ကလိုက်ကြစို့မှန်ပါပါဒုက္ခမောင်မများပါဘူးတရားမှန်ပါပါဗျာမများပါနှလုံးသားမှန်မှုတင်နံပါမှန်ပါပါအထုံမှုရှိမှုတင်နံပါပါနှလုံးသားမှန်မှုတင်နံပါပါအထုံမှုရှိမှုတင်နံပါပါနှလုံးသားမှန်မှုအာထုံမှုရှိမှုအဲဒါဆိုရင်ကွာတဲ့ငါရောက်တဲ့နိဗ္ဗာန်ငါမျက်မှောက်ပြုနေတဲ့နိဗ္ဗာန် သိသိချာရရောက်ပြီငါရှာမရှိဘူးထတ်တူထားပြီဒီနှလုံးနဲ့မင်းတို့ကိစ္စပြအောင်တခါတည်းငါနဲ့ထတ်တူဖြစ်နိုင်တယ်ဒီနှလုံးနဲ့ငါနဲ့ထတ်တူဖြစ်နိုင်တယ်ဟုတ်လားရှင်းမလားရှင်းပါပြီကဲဒါပြန်နှလုံးသားမှန်တဲ့စကားလေးဥက္ကမောင်ပြောချက်စို့ဟုတ်လားဟုတ်ပါဗျာနှလုံးသားမှန်ဆိုတာတရားဓမ္မတွေနှလုံးသားမှန်ဆိုတာရှားမဟုတ်ပါဘူးဘယ်ဟာပါလိမ့်မတုံးလို့မဲတဲ့အခါကျတော့ဥမ္မာတရားဓမ္မတွေက အင်းဒီကနေပြီးကာလဒီရှုစွာဒီနီပလတ်စတစ်ကလေးချလိုက်တယ်မြင်တယ်ဆိုတဲ့စိတ်ကလေးတော့ပေါ်မှာပေါ်ပါဗျာအဲဒါပုဂ္ဂိုလ်သတ္တဝါလားမြင်တဲ့ဝိညာဉ်နဲ့ခန္ဓာလားမြင်တဲ့ဝိညာဉ်နဲ့ခန္ဓာပါဗျာအဲ့ဒါအဲ့ဒါနှလုံးသားမှန်တာပဲနှလုံးသားမှန်ပြီကမောပုဂ္ဂိုလ်သတ္တဝါကမြင်တာမဟုတ်ဘူးဗျမှန်ပါပါမြင်စိတ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာကမြင်တာမှန်ပါပါ ပုဂ္ဂိုလ်တ attva ကမြင်တာလားမဟုတ်ပါဘူးငါကမြင်တာလားသူကမြင်တာလားမဟုတ်ပါဘူးယောက်ျားတွေကမြင်တာလားမိန်းမတွေကမြင်တာလားမဟုတ်ပါဘူးဘယ်သူကမြင်တာပါလဲမြင်စိတ်ကလေးပါအဲမြင်စိတ်ကလေးကဝိညာဉ်နဲ့ခန္ဓာဒါဖြင့်မြင်စိတ်ဝိညာဉ်နဲ့ခန္ဓာကမြင်တာပေါ့ဗျာပေါ်ကြပါလားဘာကမြင်ပါလိမ့်မြင်စိတ်ဝိညာဉ်နဲ့ခန္ဓာအဲဒါကရှင်းအောင်ပြောတာဥက္ကမောင်နော်မှန်ပါပါဗျာသေသေးချာချာကြတော့ ဝိညာဉ်နဲ့ခန္ဓာကမြင်တယ်လို့နောက်ရှင်းတော့ဒီတိုင်းသုံးလိုက်ကြတာပေါ့စကားရှည်နေမှာဆိုလို့နော်မြင်တဲ့စိတ်လေးကဝိညာဉ်နဲ့ခန္ဓာနော်မှန်ပါပါဒါပြန်ဒကာဓမ္မတို့ခန္ဓာကမြင်တာပေါ့မှန်ပါပါဘယ်လိုဆိုကြခန္ဓာကမြင်ပါဩခန္ဓာကမြင်တယ်ဆိုတော့ပုဂ္ဂိုလ်တ attva ပြောက်ဘူးမှန်ပါပါဥပါဒံပြောက်ပြီပြောက်ပါပြောက်ပါဩဒီလိုကစနှောင်းကမှန်ရမှာပါလားဥက္ကမောင်ရမှန်ပါပါဗျာအခုကြည်စမ်း ဒီကဗလစရိတ်တွေဖြားနေတော့အာရုံဓမ္မတွေဝိုင်းကြည့်ကြမြင်ကြရဲ့လားမြင်ပါဗျာအင်းဘယ်သူကမြင်တာပါလိမ့်ခန္ဓာကမြင်တာခန္ဓာကမြင်တယ်ဆိုတော့ဩယောက်ျားကမြင်တာလည်းမဟုတ်မိန်းမကမြင်တာလည်းမဟုတ်ငါကမြင်တာလည်းမဟုတ်ဘူးသူကမြင်တာလည်းဝိညာဉ်နဲ့ခန္ဓာကမြင်တာဥက္ကမောင်ကြီးမှန်ပါပါမှန်ပါဗျာဥပက္ခသတံသက္ကဝိညာဏံကိုမှန်ပါပါအဲ့တော့ဘာခန္ဓာကမြင်တာပါလိမ့်ဝိညာဉ်နဲ့ခန္ဓာကမြင်တာပါဗျာကိုမဲရွှေတို့ကိုသစ်တို့နေရာကြကဲနှလုံးသားမှန်မှန်ကြည့် ဥက္ကမောနှလုံးသားမှန်မလားမှန်သေးဘူးလားမှန်ပါပြီမှန်ပြီတဲ့အရင်လုံးကတော့နှလုံးသားမှန်ရင်တော့တော့ကိုတဲ့ဒကာဓမ္မတို့ခန္ဓာကိုယ်ငါရယ်လို့ထင်ရင်ထင်နေတာထင်ပါဗျာမထင်ဘူးလားထင်ပါဗျာအခုတော့ခန္ဓာပဲလားငါပဲလားလို့မေးလို့ရှိရင်မြင်တာလေးကခန္ဓာပဲလားငါပဲလားစဉ်းစားကြစမ်းခန္ဓာပါဗျာအဲဝိညာဉ်နဲ့ခန္ဓာပဲနော်ဒါဟာဒကာဓမ္မတို့နှလုံးသားမှန်ပြီ မြင်တဲ့စိတ်ကလေးဟာမြင်တဲ့စိတ်ပဲလို့သိတာပါပါလိမ့်နှလုံးသားပါဗျာဒါပြန်ဘုရားသခင်ကိုရမေကြီးကငါဘုရားသည်လည်းနှလုံးသားမှန်ပြီးကြလားအသင့်အသင့်အထုတ်တာနဲ့အတုမရှိတာရတ္တဖို့နိဗ္ဗာန်ကြီးကိုမျက်မှောက်ပြုနိုင်တယ်ရောက်ခဲ့ပါတယ်ကွာဆိုတော့ဒကာရမတို့တလုံးတော်ဖြင့်ကိုရမေကြီးနဲ့ကိုရမေကြီးတိုက်တွန်းတဲ့အတိုင်းမင်းတို့လည်းဒီလိုလုပ်ပါဆိုလို့ဒီလိုတော့လုပ်ကြပြီချစ်တို့မှန်ပါပါနှလုံးသားမှန်မှုလို့မလုပ်သေးဘူးလားလုပ်ပါပါဗျာ နှလုံးသွင်းမှမှုလို့လုပ်ပြီးတရားဓမ္မတွေခုပလတ်စတစ်ကလေးချလိုက်တဲ့အခါကျတော့မြင်ကြရဲ့လားမြင်ပါဗျာအင်းဘယ်သူကမြင်ပါလိမ့်ခန္ဓာကမြင်တယ်ဟုတ်ပြီဟုတ်ပြီဟုတ်ပြီခန္ဓာကမြင်တယ်နော်ခန္ဓာမှစစ်စစ်ပုတ်ပုတ်ထုတ်လိုက်တဲ့အခါကျတော့ဝိညာဉ်နဲ့ခန္ဓာကမြင်တယ်မှန်ပါဗျာရှင်းရရှင်းပါဗျာအဲဘယ်သူကမြင်ပါလဲဝိညာဉ်နဲ့ခန္ဓာကမြင်တယ်ဆိုတော့ကောင်းကောင်းကျင့်တတ်ပါလားကျင့်တတ်ပါဗျာဩဒီတဲ့ကောကခင်ဗျားတို့က နှလုံးသွင်းတော့ဖြင့်သေသေးချာချာမှန်သွားပြီဘာဖြစ်လို့နှလုံးသွင်းမှန်တယ်လို့ဆိုရတဲ့အောင်ဆိုတော့ဟိုကဘာဥဒလူများတို့တောင်းအောင်သမုတ်ထားတာကိုဖယ်ရှားပြီးဒီကာလတကယ်ငကိုပင်ကိုအဖြစ်ကိုသိပြီမှန်ပါပါဗျာတပည့်ကြကြပါပါကဘာဥဒလူတွေသမုတ်ထားတာတွေကိုဖယ်ရှားပြီးဒီကာလဖရာဟောတကယ်ရှိကိုတကယ်သိပြီမှန်ပါပါမစွန်နိုင်ဘူးလားစွန်နိုင်ပါပါဗျာဓမ္မတို့ဒီတလုံးဟာ နှလုံးသားမှန်တဲ့တလုံးရတယ်ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ဒုတိယတလုံးရရင်ခိတ်ဆက်ပြီးတော့မယ်မှန်ပါပါဘုရားသခင်ကိုရမကြီးရှိသည်ပြန်ပြောပါတယ်နှလုံးသားမှန်ပြီး အသင့်အသင်အားထုတ်တော့ကြောက်နိဗ္ဗာန်မဖို့ရောက်ခဲ့တဲ့ကွမှန်ပါငါငါငါနိဗ္ဗာန်ရောက်ခဲ့တယ်ကွဘုရားကမှန်ပါမင်းတို့လည်းနှလုံးသွင်းမှန်ပြီးကြလားအသင်အသင်အားထုတ်လို့ရှိရင်ဖြင့်ငါနဲ့ထပ်တူဖြစ်ပါလိမ့်မယ်မှန်ပါ ထတ်တုကိုထားတာပဲငါနဲ့ထတ်တုဖြစ်ပါလိမ့်မယ်ဆိုတော့ဒကာဓမ္မတို့အမတမကြီးကျယ်တဲ့စကားလို့ဆိုရလိမ့်မယ်မှန်ပါပါဗျာမဆိုလိုက်ဘူးလားဆိုပါပါကဲဒါဖြင့်ဒကာဓမ္မတို့ခုပလတ်စတစ်ကလေးချတော့မြင်ရရဲ့လားမြင်ပါပါဗျာအဲမြင်တယ်မြင်တယ်နော်ဘယ်သူကမြင်ပါလိမ့်ဟုတ်လားဘယ်ကဏ္ဍကပါလိမ့်ဝိညာဉ်ကအဲဟုတ်သားပဲဥပက္ခသတံစက္ခဝိညာဏမှန်ပါပါဒီကမောင်ရှင်းလို့ရမှန်ပါပါဗျာ ဥပကတာတံသက္ကဝိညာဏဆိုတော့ဥပါရင်မြင်ငမတ္တဝိညာဉ်ပဲဆိုနိုင်ကြဆိုနိုင်ပါဘူးဥပက္ခမို့မြင်ငမတ္တဝိညာဉ်မို့လည်းဒါဝိညာဉ်မို့သိပါတယ်မှန်ပါပါမြင်မှန်းသိတယ်နော်အဲဒကာဓမ္မတွေဒါမြင်စိတ်ကလေးကဒီပေါ်တယ်ဆိုကြပါလို့ဗျာခင်ဗျားတို့မျိုးလုံးနဲ့ပေါ်တော့ပေါ်တော့ပဲဒုသော်ဒီရပြတဲ့အခါမို့ဒါမြင်စိတ်ကလေးလို့မဆိုနိုင်ဘူးလားဆိုနိုင်ပါဘူးအဲမြင်စိတ်ကလေးပေါ်လာပြီးဒီကလာငါဘုရားဒီလေနှလုံးသွင်းမှန်ပြီးဒီကလာ အသင်းသင်အထုတ်လိုက်တဲ့တွေ့ဖရာဖြစ်သူရောက်လာတယ်နိဗ္ဗာန်ရောက်လာတယ်ဆိုတော့နှလုံးသွင်းမှန်ပြီးအထုတ်မှုလေးကျတော့လိုက်ကြအောင်ဆိုမှန်ပါဗျာမလဲရဘူးလဲရပါဗျာနှလုံးသွင်းမှန်ပြီးအထုတ်မှုလေးလိုက်ကြပါအောင်ဆိုဆိုတော့ဒကာဓမ္မတို့အထုတ်မှုဘာလဲရမှာတော့မေးတော့ဒုက္ကမောင်တရားလေးကြည့်လိုက်တာပါဒီဝိညာဉ်နဲ့ခန္ဓာလေးကြည့်လိုက်တာပေါ့ဗျာမှန်ပါဗျာဝိညာဉ်နဲ့ခန္ဓာလေးကြည့်တော့ခေါင်းကပေါ်လာတာလေးကဝိညာဉ်နဲ့ခန္ဓာလေးဟုတ်လားဒီဝိညာဉ်နဲ့ခန္ဓာလေးကို နှလုံးသွင်းမှန်ပြီးဒီကာလအသင့်အသင့်အာထုတ်ရမယ်ဆိုတော့အာထုတ်ပြီးဒီကာလသူဉာဏ်လေးနဲ့ကြည့်လိုက်တဲ့အခါကျတော့ဩဒါလေးကဝိညာဉ်နဲ့ခန္ဓာဆိုတဲ့ဝိညာဏကသိတာခန္ဓာကအစုနော်သိတဲ့အစုလေးဖြစ်ပြီးသိတဲ့အစုလေးဆိုတာကတခြားမဟုတ်ပါဘူးဒီကတော့ဝေဒနာသင်ညာသင်္ခါရနဲ့ပေါင်းစုနေတာပါမှန်ပါဗျာသိတဲ့အစုလေးဖြစ်ပြီးဒီကလာနေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်ပါဗျာအဲသိတဲ့အစုလေးဖြစ်ပြီးဒီကလာနေပြီးဒီကလာအသင့်အသင့်အထောက်ရမယ်ဆိုတော့ ဒါလေးနည်းနည်းလေးမင်းတို့ကနှလုံးသားမှန်ပြီးဒီကလာအထုတ်လိုက်ပါအောင်ဆိုတော့ဒါလေးကိုအစအဆုံးလေးကြည့်လိုက်ပါအောင်ကွာမှန်ပါရှင်းမလားရှင်းပါပါဒါလေးခုနကအစတော့ခင်ဗျားတို့ကနှလုံးသားမှန်ပြီးအဆုံးကြအောင်လေးကြည့်လိုက်တဲ့အခါကျတော့မှဒကာဓမ္မတို့ကိုယ်မျက်လုံးထဲမှာစိတ်ကလေးကမြင်ပြီးရှိသေးရလားမရှိပါဘူးဗျာမရှိတာလေးကိုမသိလိုက်ဘူးလားသိလိုက်ပါဗျာမရှိတာလေးကိုဒကာဓမ္မတွေကသိလိုက်တဲ့အခါကျတော့မှတဲ့နှလုံးသားမှန်ပြီးအသင့်အသင့်အထုတ်လိုက်တော့ နှလုံးသွင်းပန္တာကဖြစ်တာသိတယ်မှန်ပါပါအသင်အဆောင်ပြီးနည်းနည်းအားထုတ်လိုက်တော့ပြက်တာသိတယ်ဆိုတော့ဖြစ်ပြဒုက္ခသစ္စာသိတယ်မှန်ပါပါသဘောပါကြပါပါဘာသိကြလဲဖြစ်ပြဒုက္ခသစ္စာသိပါပဲဖြစ်ပြဒုက္ခသစ္စာသိကြည်စံတရားဓမ္မတို့ ဒါဖြင့်ဒုက္ခသစ္စာသိတဲ့ပုဂ္ဂိုလ်ဒုက္ခပိုင်ပိုင်နဲ့သိရင်သောတာပန်သေရာဂနာဂံယန္နာဖြစ်ရတော့မယ်မှန်ပါပါဘုကမမဖြစ်ချင်ပါနဲ့ဆိုလို့မရပါဘူးသစ္စာသိဘူးဗျဆက်စက္ကုံဥဒ္ဒဘာတိဖြစ်ရပြီဗျမှန်ပါပါစက္ကုံဒုက္ခကိုပိုင်းခြားတဲ့စက္ကုတွေဥဒ္ဒဘာတိဖြစ်မှန်ပါပါမလားပဲဘူးလားလားပါဗျာဥပါရင်သိကြပါလားသိကြပါပါဒါဖြင့်ဒီတရားတွေဘုရားသခင်ကိုရမေကြီးပါဠိတော်နဲ့ကွာငါသည် အသင့်အသင့်နှလုံးသွင်းပြီးအသင့်အသင့်အထုတ်လိုက်တဲ့အတွက်အတုမရှိတဲ့နိဗ္ဗာန်မဖို့ကြီးဒုက္ခကသိငြိမ်းတဲ့နိဗ္ဗာန်ကြီးငါရောက်ခဲ့တယ်ကွမျက်မှောက်ပြုခဲ့တယ်ကွငါနဲ့ထပ်တူထားပြီးမင်းတို့လည်းနှလုံးသွင်းမှန်ကြပါကွာအသင့်အသင့်အထုတ်ကြပါကွာထပ်တူထားပြီးပြောပါတယ်ထပ်တူဖြစ်စေခြင်းလုံးလို့မှန်ပါပါငါတရားချမ်းသာသလိုမင်းတို့တရားချမ်းသာစေခြင်းလေငါတသိန်းချမ်းသာသလို မင်းတို့လည်းတသိန်းချမ်းသာစေခြင်းလေဆိုတော့ထတ်တူသဘောမပါဘူးလားပါပါဗျာအဲ့ဒါကြောင့်ခင်ဗျားတို့ကတရားထုတ်တရားထုတ်ဆိုတာဘာပါလို့မလဲလို့နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်ကြီးလို့နှလုံးသားမှန်ပြီးအထုတ်မှုရှိပြီးရောမှန်ပါဗျာသဘောပါကြပါပါဗျာဘယ်လိုပါလဲနှလုံးသားမှန်ပြီးတော့အထုတ်မှုရှိပြီးရတယ်နှလုံးကမှန်တယ်ဆိုတဲ့ဥထမောင်ရဒိဋ္ဌိဝိသိကိစ္စကပြုတ်နေပြီဗျာမှန်ပါဗျာအထုံမှုရှိတယ်ဆိုတဲ့ကဒကာရဒကာရမတို့ အဖြစ်ဒုက္ခပြဒုက္ခသိသေးဘူးလားသိပါဗျာဒါပြန်နှလုံးသွင်းမှနှုံကဒိဋ္ဌိပြုတ်ခဲ့တယ်မှန်ပါဗျာတပည့်ကြလားအာထုမှုလေးတိုးလိုက်တဲ့အခါကျတော့ရှင်သစ္စာပိုင်းခြားနိုင်တယ်မှန်ပါဗျာနှလုံးသွင်းမှန်တုံးကဒိဋ္ဌိပြုတ်ဒိဋ္ဌိဝိသေကပြုတ်ခဲ့တယ်မှန်ပါဗျာအာထုမှုရှိတော့သစ္စာပိုင်ပိုင်လင်းလင်းသိတယ်သိသေးချာချာမှတ်ပါဒီနေ့တရားဓမျိုးပဲလို့မှတ်ရမယ်မှန်ပါဗျာဓမျိုးပဲလို့ဥဟာရသေးချာမှတ်ပါမှန်ပါဗျာဒါကဒီပါဠိတော်ကယနေ့ဒီနေ့ကတည်းကဟောဖို့ ဒကာဓမ္မတွေဒီနေ့ပါဠိတွေများနေတာနဲ့ပါဠိတစ်လုံးတစ်လုံးဟောမှခင်ဗျားတို့ကလည်းကြည်ကြည်မဝင်ရှိပြီးမှတ်မိတယ်နော်မှန်ပါဗျာဒါရင်ဒီနေ့ပါဠိမှာဒကာဓမ္မတွေဘုရားထပ်တူထားတဲ့ပါဠိသိကြပါလားသိပါဗျာနှလုံးသားမှန်ပြီးအာထုံမှုရှိလို့ရှိရင်နိဗ္ဗာန်ရတယ်ပြောတယ်မှန်ပါဗျာဘုရားနဲ့ထပ်တူဖြစ်တယ်လို့ပြောတယ်မှန်ပါဗျာဥဇာရင်တို့ရှင်းတတ်ပါလားရှင်းတတ်ပါနှလုံးနဲ့ရေးများများမရေးနဲ့ခင်ဗျားတို့စာအောင်မှာနော်နှလုံးသွင်းမှန်ပြီးအာထုံမှုရှိလို့ရှိရင်နိဗ္ဗာန်ရတယ်သာရေးတာမှန်ပါဗျာ သဘောပါကြပါပါဘယ်လိုပါလဲနှလုံးသားမှန်ပြီးအာထုထုတ်ဖြစ်ပါရပါကဲဥက္ကမောင်တို့ကဖြစ်ကြဆိုတော့နှလုံးသားမှန်တဲ့အဋ္ဌိဝိသိစာပြုတ်နေပြီမှန်ပါဗျာအာထုမှုရှိကြတဲ့ကဒုက္ခပိုင်းခြားရဲ့သေးတယ်မဲ့ဖြစ်လာပြီမှန်ပါဗျာဘယ်နှုံးမြဘာကြံသေးတော့ဘာမှမကြံပါဘူးတခါတည်းထထုထမြဖရာခဲ့သူအတိဘယ် ဘုရားသိတယ်လို့ဘုရားလည်းသောတာပန်ကစပြီးဖြစ်တာပဲမှန်ပါပါနန္သူတရားနဲ့သာရန္တာကြီးဖြစ်သွားတာပဲဆိုတော့ရန္တာကြီးကိုဘုရားကြီးခေါ်ကြတာပဲမှန်ပါပါရှင်းမလားရှင်းပါအဲ့တော့ကျွတ်တို့လည်းဘုရားကငါနဲ့ထပ်တူထပ်မဲ့ဖြစ်စေခြင်းတည်းဆိုဖြင့်မင်းတို့လည်းနှလုံးသွင်းမှမှုအထုကြပါကွာမှန်ပါနှလုံးသွင်းမှမှုကိုလည်းနှလုံးသွင်းလည်းမှအောင် လုပ်ကြပါအထုမှုလည်းရှိကြပါစေကွာငါနဲ့ထပ်တူဖြစ်စေခြင်းလွန်းလို့ သဘောပါလားပါပါဗျာကဲဒါဖြင့်ဒကာရမတို့ခမည်းတော်မှာအလုပ်ပေးတာယနေ့ဥက္ကမောင်များသလားမများပါဘူးဗျာမများပါဘူးဒကာရမတို့ဒါလေးမြင်တော့ကဘ누구ကမြင်တာပါလိမ့်ဗျာခန္ဓာကဘယ်ခန္ဓာပါလိမ့်ဝိညာဉ်ကခန္ဓာပါအဲဝိညာဉ်တဲ့ခန္ဓာကမြင်နေတယ်ဆိုတော့နှလုံးသွင်းမနဲ့နေကြမှန်ပါပါဗျာအဲနှလုံးသွင်းမှန်ရောပေါ့ဗျာအတုပတုပမှဖြစ်ပဲပဲတခါတည်းပုဂ္ဂိုလ်တ attva ဟူ၍ဘာမှမရှိပဲ ခန္ဓာဘောလာလို့ခန္ဓာကမြင်ပါတယ်ပြောတာပဲဆိုတော့ဥပါယမှန်းနေပြီမှန်းနေပါဘူးဒုက္ကမောင်တိတဲ့မှန်စရာပဲရှိတော့မရှိပါဘူးအဲ့တော့ဒုက္ခနာကမြင်လို့ခန္ဓာကမြင်တယ်ဆိုတဲ့ပုဂ္ဂိုလ်သတ္တဝါမြင်မှုဆိုတာဥပါရင်စိတ်သုံးသွားစိတ်သုံးပါပါအဲဒီမြင်တဲ့စိတ်ကလေးကလည်းခုနအာယုံတွားတာတိုက်လို့သာပေါ်တာပဲဆိုတာလည်းသိပြီးသားဖြစ်နေတော့ဝိသိကိစ္စလည်းသိနေတာပဲမှန်ပါပါဗျာဒါဖြင့် မြင်တာခန္ဓာကမြင်တာပဲလို့ဒကာဓမ္မတွေသိဖြင့်မြင်စိတ်ကလေးပေါ်တာဟာမြင်စိတ်ကလေးဟာခန္ဓာကိုယ်ထဲမှာပေါ်လာမြင်တယ်ဆိုတဲ့စိတ်ကလေးပေါ်လာတာဒီဩဒါကဝိညာဉ်နဲ့ခန္ဓာလေးပဲလို့သိနေတဲ့ကောဒိဋ္ဌိဝိသိဆိုပြုတ်နေပြီမှန်ပါပါဘယ်နဲ့ကြောင့်နှလုံးသွင်းမှန်နှလုံးသွင်းမှန်ပါဥဇံရင်ဘာဖြစ်လို့လဲဗျာနှလုံးသွင်းပါပါဗျာနောက်ကတရားဓမ္မတွေနှလုံးသွင်းပါ အဲရှင်းတော့ကနှလုံးသားမှာမှန်ငယ်တော့ကတော့ခမရတို့ဖြစ်ရှင်ကအာရှိသနာเสียကောင်းမှန်ပါပါဟေးငါမြင်ငါမြင်ထားကြတယ်ဟေးငါမြင်ထားတာလေးကိုဖြစ်မရပါနဲ့อืมဒီစေတယ်မှာစစ်ထားကြတဲ့ခါကြတော့ပေါ့လေငါမြင်ထားတာလေးတော့မရပါနဲ့ ဆိုတော့တကယ်ကိုငါလောက်သွားတာပဲမလောက်ဘူးလားလောက်ပါဗျာအဲ့တော့ငါမှတ်ထားခဲ့ပါတယ်ဆိုတာမပါဘူးလားပါပါဗျာအဲမှတ်ထားတာကတင်ညာကမှတ်ထားခဲ့တာဟုတ်လားငါဖြစ်နေတယ်ငါမြင်ထားတာကိုတော့ဖြင့်မယူကြပါနဲ့ဆိုတော့မြင်တတ်တဲ့ဝိညာဉ်နဲ့ခန္ဓာလည်းဥက္ကမငါဖြစ်နေပြန်နှလုံးသားမှန်ကြသေးရဲ့မှန်ပါဗျာအဲ့တော့နှလုံးသားမှန်တာကိုလည်းခုမှဆရာဘုန်းကြီးကပြင်ပေးရမှန်ပါဗျာဘယ်နဲ့ကြောင့်ရှေးကမပြင်ခဲ့ပါဘူးရှေးကမိဘရေရက တခါတည်းတောက်လျှောက်ကြီးကဒီတိုင်းသင်လာတော့ဒီတိုင်းတက်လာကြတော့ဒါဘယ်နှမမတက်နိုင်တဲ့အခြေအနေရှိနေတယ်မှန်ပါဗျာမစွနိုင်ဘူးလားစွနိုင်ပါဗျာအခုတော့ပြင်တခါတည်းမြင်တယ်ဆိုဘယ်ခန္ဓာကမြင်ခန္ဓာကမြင်ဝိညာဉ်နဲ့ခန္ဓာကမြင်တယ်မှန်ပါတော့ကြဒီတဲ့ကဝိညာဉ်နဲ့ခန္ဓာကမြင်မှန်းသိတဲ့ကောကအင်းဒါပရမဆိုင်သွားပြီဥက္ကမောင်ရမှန်ပါဗျာဆိုင်သေးဘူးလားဆိုင်ပါဗျာခန္ဓာပရမလားဗျာမှန်ပါခန္ဓာပရမဆိုင်သွားပြီဒကာဓမ္မတို့ ဒါဖြင့်နှလုံးသွင်းမှန်သွားပြီဆိုတော့တင်းနံပါအောင်မြင်သေးဘူးလားအောင်မြင်ပါဗျာအင်းနှလုံးသွင်းမှန်ပြီးဒီကလာအသင့်အသင်အားထုတ်သောကြောင့်ငါနိဗ္ဗာန်ရောက်ခဲ့တယ်ဆိုတော့ကျွတ်တို့ကကဲနှလုံးသွင်းမှန်ပြီးဒီကလာမိမပြိပဒာနဲ့အသင့်အသင်အားထုတ်ကြအောင်ဆိုဆိုတော့ဒါလေးစောင့်ကြည့်တော့ဥက္ကမောင်ရေပြက်သွားတာပဲမှန်ပါဗျာပြက်သွားတော့ဂိုဒီဥစ္စာလေးဟာဩဖြစ်ပြီးပြက်တဲ့သဘောဒုက္ခသစ္စာသဘောပါလားလို့ ကျွတ်တို့ကမသိလဲရဘူးလားသိလဲရပါဘူးမသိလဲရတာဒီမိုက်ကငါးပါးနဲ့သိတာကိုဗျမှန်ပါပါအင်းမိုက်ကငါးပါးနဲ့သိပြီးဒီကလာနေတော့နှလုံးသွင်းမှန်ပြီးဒါအာထုမှုလေးလေးရှိလိုက်ပါရောတခါရမက်ဝန်နဲ့ရောက်လာတယ်ဆိုတာကပေါ်လာမှန်ပါပါသဘောကျမက်ဝန်နဲ့ရောက်တည်နဲ့တပြိုင်တည်းထဲဒကာဓမ္မတို့တဲ့နှလုံးသားမှလို့မက်ဝန်နဲ့မရောက်ဘူးလားရောက်ပါပါဒါလေးကဝိညာဉ်နဲ့ခန္ဓာလေးဖြစ်ပြီးပြဲသွားတော့ကို ဩဖြစ်ဒုက္ခပြဒုက္ခနဲ့ကြုံသွားလေရဲ့လို့မိုက်ကင်ကမသိဘူးလားသိပါပါဒါပြန်နှလုံးသွင်းမှန်ပြီးဒီကလာဖြစ်ပြနှလုံးသွင်းဖြစ်ပြကိုအထုတ်လိုက်တဲ့တွေ့ဒကာဓမ္မတို့မက်ဆိုင်သွားတယ်မှန်ပါပါဥက္ကမောင်ဘာဖြစ်သွားမက်ဆိုင်သွားတယ်မက်ဆိုင်သွားတယ်ဩဒါပြန်ကိလေသာမာရင်တော့ကိစ္စရီဒီမက်ခောကိလေသာကိလေသာတွေကိုမာရင်တော့တတ်လျက်ကိစ္စရီနိဗ္ဗာန်သို့သွား၏ဆိုတော့မက်ကိစ္စဟာ တရားဓမ္မတို့ကိလေသာတတ်တဲ့ကိစ္စလည်းသူကိစ္စပဲမှန်ပါဗျာဘုရားမောင်နိဗ္ဗာန်ပို့တဲ့ကိစ္စရောသူကိစ္စပါ။အော်သူဘယ်နှကိစ္စပါလဲ။ကိစ္စပါ။ကိလေသာတတ်တဲ့ကိစ္စလဲသူကိစ္စ။သူကိစ္စပါ။နိဗ္ဗာန်ကိုအထုတဲ့ပုဂ္ဂိုလ်နိဗ္ဗာန်ဆောင်ပို့တဲ့ကိစ္စရောသူကိစ္စကိစ္စပါ။အော်ဒါဖြင့်ဒီမဲ့အလုပ်ဟာဒကာရမတို့နှမျိုးအလုပ်လုပ်တော့တယ်ဆိုတာပေါ်လာတယ်။ပေါ်ပါဗျာ။ပေါ်လာသေးဘူးလား။ပေါ်ပါဗျာ။ကဲဒါခုဟာကစာပြောပဲရှိပါသေးတယ် ခင်ဗျားတို့လက်တွေ့ပြပါဦးမယ်လက်တွေ့ပြပါဦးမယ်ဒီမဲ့ဟာနှလုံးလုတ်တယ်ဆိုတဲ့ဥစ္စာဥပါဒံသေးသေးချေချေကြည့်နော်မှန်ပါဗျာကိလေသာကိုတတ်ဖြတ်တာလေမဲ့ကိစ္စမှန်ပါဗျာနိဗ္ဗာန်ကိုဆောင်တာမဲ့ကိစ္စဟောမဲ့ဘယ်နှကိစ္စရွက်ဆောင်တာဟောဒါပြန်အသင့်အသင့်နှလုံးသွင်းပြီးဒီကလာအသင့်အသင့်အားထုတ်တဲ့ပုဂ္ဂိုလ်မှာဖြင့်ကိလေသာသေနိဗ္ဗာန်ရောက်တယ်မှန်ပါဗျာ ခမောင်ရင်နေရာကြိုက်တာမှန်ပါပါအသင် အသင်နှလုံးသွင်းမှန်၍အသင်အသင်အထုတ်တဲ့ပုဂ္ဂိုလ်များမှာကိလေသာသေး၍နိဗ္ဗာန်ရောက်ပါတယ်ဗျာနိဗ္ဗာန်ရောက်တယ်ဆိုတာကိလေသာသေးအောင်လဲမက်ကလောက်တာပဲမှန်ပါပါနိဗ္ဗာန်ပို့တာလဲမက္ကပို့တာပဲဆိုတာဒကာရမတို့လေးလေးစားစားကျေနပ်ပလားကျေနပ်ပါဗျာကောင်းပြီတို့တော့လဲစာပြောပဲရှိသေးတယ်ညံပြောညံနဲ့တခါတည်းမြင်ရအောင် ရှင်းပြပါဦးမယ်ဟုတ်ပါ ရှင်းပြမယ်တရားဓမ္မတို့ဂရုစိုက်ပြီးကြည့်ပါမက်ကိစ္စကူမက်ကင်ကိစ္စဘယ်နှကိစ္စလဲခုနကပြောကဲနှစ်ကိစ္စဟုတ်မဟုတ်ဟုတ်ပါနှလုံးသွင်းမှန်ပြီးဒီကလာအထုတ်လိုက်တော့ကိုမင်းဟာနှစ်ကိစ္စရွတ်ဆောင်သွားတပည့်ကြကဲနှလုံးသွင်းတာမှားကြည့်စမ်းပါဆိုတော့မြင်တာလေးကငါပဲဆိုတော့နှလုံးသွင်းကမှားပြီမှားပါငါဆိုတာကဒိဋ္ဌိမဟုတ်လားဟုတ်ပါဗျအဲဒိဋ္ဌိဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ ဖြစ်စဒိဋ္ဌိပဲလောဘဒိဋ္ဌိပေါ့ဗျာမှန်ပါဗျာတော်တော်ကြာကြတော့တဏှာဖြစ်စရာဒိဋ္ဌုပါရဏာမလားပဲလားပါဗျာအဲကိလေသာကိလေသာကိုပထမဒိဋ္ဌိဒိဋ္ဌိဒိဋ္ဌိကလေးနောက်တော့ဒိဋ္ဌုပါရံမလာဘူးလားလာပါဗျာအဲဥပါရဏဖြစ်เสียကမ္မဘောမလာပဲဘူးလားလာပါဗျာဒါဖြင့်တဏှာဥပါဒကံပဲလား ပရမကဒိဋ္ဌိတဏဒါကဒိဋ္ဌုပါဒံဒါကဒိဋ္ဌုပါဒံဥပါဒနာပြည့်စရာကာမဘောဒီလိုမလားဘူးလားလားပါဘူးကဲခေါင်းကမက်မလာလို့ရှိရင်ဒီကိလေသာတွေသုံးခုစလုံးလာမယ်မှန်ပါပါတဏှာဥပါဒံကံလာမလားလာပါဘူးလာလို့ရှိရင်ခင်ဗျတဏှာဥပါဒံကံလာလို့ရှိရင်ဖြင့်နောက်ကလည်းမက်မလာနိုင်တော့သွားဇာတိကြောက်သေးဘူးမှန်ပါပါဇာမရဏကြောက်သေးဘူးသွားပါမသွားရပါဘူးလားသွားပါ ဒါဘယ်နဲ့ကြောင့်ဒုံးလုံးမေးတော့နှလုံးသွင်းကမမှန်အာထုံမှုက မရှိတဲ့တွေ့ဒကာဓမ္မတို့တန်တရားခရီးကိုဖြင့်ဒိုင်းတိုင်းပြေပဲလေးပါသွားတော့တာပဲမှန်ပါဗျာသိကြပါလားသိကြပါဗျာအခုကြည်စံဒါဖြင့်မက်ပေါ်လိုက်တော့ဒီကိလေသာတွေကလာသေးရဲ့မှန်ပါဗျာအင်းဒီမက်ကလည်းနိဗ္ဗာန်လည်းမပို့ဘူးလားပို့ပါပါအင်းနိဗ္ဗာန်နိဗ္ဗာန်ကိုလည်းနိဗ္ဗာန်မက္ကတဆိုပြီးဒီကလာမက်ကနိဗ္ဗာန်ကိုလည်းအောင်ပြုပါတယ်မှန်ပါဗျာ ကဲဒါပြန်တရားတော်ကနှလုံးသွင်းမှန်တဲ့ပုဂ္ဂိုလ်ကြတော့မက်ကဘာလို့တို့ကိလေသာကိုလေဖြတ်ပါနိဗ္ဗာန်လေနိဗ္ဗာန်ဟုတ်ပါဘူးနှလုံးမသွင်းမှန်တဲ့ပုဂ္ဂိုလ်ကြတော့တဏှာဥပါဒံကံနေသာလာတော့တယ်တရားဓမ္မတို့တဘောကြတဏှာဥပါဒံကံပရမဒိဋ္ဌိဒိဋ္ဌိဒိဋ္ဌုပါဒံဒိဋ္ဌိပါဒံအောက်ဆုတဲ့ကံရှင်းမလားရှင်းပါပါ ဒိဋ္ဌိဆိုရတဏှာလေးပေါ့ဗျာမှန်ပါပါဒိဋ္ဌုပါရံဆိုတော့ရင့်ကျက်မလားဘူးရင့်ကျက်တာပါအဲဒိဋ္ဌုပါရံကခြေပြလိုက်တော့ကံမလာသေးဘူးလားမှန်ပါပါဥပါရဏပြည့်စရာကမ္မဘောနဲ့သွားကြိုက်ပလားကြိုက်ပါလေအဲ့ဒါနှလုံးသားမမှန်တဲ့ပုဂ္ဂိုလ်မှာတဏှာဥပါရံကံလာပြီးအပယ်လေးပဲသွားလိုက်ရမှန်ပါပါကဲဘယ်နိဗ္ဗာန်ရောက်သေးရလားမရောက်ပါဘူးဘာလဲတော့ကနှလုံးသားမှန်ပြီးဒီကလာဒကာဓမ္မတို့အားထုတ်လိုက်တဲ့အခါကျတော့ကိလေသာတတ်ပြီးနိဗ္ဗာန်ရသို့ဖို့တယ်မှန်ပါပါ မက္ခင်ကမှန်ပါပါတပည့်ကြလားကြပါအဲ့တော့ကိလေသာသဖြင့်နိဗ္ဗာန်ရတော့မက္ခင်ကပို့တယ်ဒကာရမတို့အမှန်တန်ရှင်းသွားပြီမရှင်းသေးဘူးလားရှင်းပါပြီဒါဖြင့်ဒကာရမတို့ဘာရေးကြည့်ဆုံးနှလုံးသွင်းမှန်ပြီးအသင်အားထုတ်ဖို့ဒါကျွတ်တို့အရေးမှန်ပါပါဒါကိုရောနဲ့ထပ်တူထမ်းမြဖြစ်ရှင်ဒီတိုင်းလုပ်ရမှာမှန်ပါပါကိုရောထပ်တူထမ်းမြထားခြင်းလို့မင်းတို့နှလုံးသွင်းမှန်ပြီးတဲ့ကာလကွာအားထုတ်မှုရှိကြလို့ရှိရင်ဖြင့် မင်းတို့တွေကငါမြင်တဲ့နိဗ္ဗာန်ငါရောက်တဲ့နိဗ္ဗာန်ကိုမျက်မှောက်လည်းပြုနိုင်ကြပါလိမ့်မယ်ငါနဲ့လည်းတရားနဲ့ဖြစ်ပါလိမ့်မယ်ဆိုပြီးဒီကာလသေးသေးချာချာလောက်ပါလို့မတိုက်တွန်းဘူးလားတိုက်တွန်းပါဗျာအဲ့ဒီကဲဆိုတိုက်တွန်းတာထောက်ပြီးဒီကာလကျွတ်တို့အရေးကြီးပြောတာသူအရေးက ဘောဓိပင်နဲ့ရွှေပလင်အောင်စားကပြီးခဲ့ပါပြီမှန်ပါပါဗျာသူရေးကမပြီးသေးဘူးလားပြီးပါပါဗျာစွတ်တို့ရေးတာလင်သူပြောနေတာဆိုတော့ပေါ်လာဘူးလားပေါ်ပါဗျာအဲ့ဒါကြောင့်တရားဓမ္မတွေခမည်းတော်ကအမေမိဘယင်ကြိုးအောင်မလုပ်ပါနဲ့သားရသမီးတွေကဟမ်မင်းသမီးပြောလေးဖြစ်လာမယ်သားပြောလေးဖြစ်လာမယ်မိဘကရိတ်ကြီးကြီးနဲ့သားလေးလည်းရိတ်ကြီးကြီးနဲ့နေတဲ့ထဲမှာဘူဖောက်သွားတယ်တွေကမတွေ့ဘူးကြဘူးလေအမေမိဘများဘယ်လိုပြောလဲယင်ကြိုးတာပဲ မပြောဘူးလားပြောပါဘူးဘာဖြစ်လို့တုံးဆိုလို့ရှိရင်ဖြင့်ကိုကတော့ကိုနဲ့ထပ်တူထားတယ်မှန်ပါပါမထားဘူးလားထားပါဘူးဟမ်ကိုတစ်ထဲဝင်ရင်သူတစ်ထဲဝင်မယ်မှန်ပါပါဟမ်ကိုကိုဟင်းကောင်းဆိုင်သူလည်းဟင်းကောင်းဆိုင်မယ်ထပ်တူကြီးထားတာပဲတစ်ခါတည်းပုံများနေလိုက်သေးမှန်ပါပါဒါသူတို့ရှေ့ရထားကိုကနောက်ကလိုက်တဲ့ကောင်ပါသေးပါပါမပါဘူးလားပါပါကဲဒါလေးကြီးထပ်တူထားတဲ့ကိုရောကြီးကိုပဲကျွတ်တို့ကမအားသေးဘူးလေလက်ပြန်တော့တော့ဂိူးဆက်ရမှာပဲ အဲနည်းနည်းလေးကြီးပေးစီအောင်နောက်ရေးလေးလုံလောက်ပေးစီအောင်ဖြည်းဖြည်းတော့ကြိုးစားမယ်အမလိုက်တရားဓမ္မတွေဒီရှင်ကြီးတွေကဘာလုပ်တာတုံးလို့မေးလို့ရှိရင်ဖြင့်တရားဓမ္မတို့ဖယားလဲထတ်တူထားတဲ့ကိုတော်ကြီးကိုလည်းယဉ်ကျော်အောင် လုပ်တာတမျိုးမှန်ပါဘူးဥက္ကမောင်ဘာတော့ဖယားလဲထတ်တူထားတဲ့ကိုတော်ကြီးကိုယဉ်ကျော်အောင်အဲထတ်တူထားတဲ့ကိုတော်ကြီးကိုလည်းယဉ်ကျော်အောင်လုပ်တာကတမျိုးကိုကိုကိုလည်းကြောက်သေးသွားနိုင်စေသွားပြရစီအောင်လို့လဲ ရစ်တို့အတင်းပြေးတာကလည်းတစ်မျိုးမှန်ပါပါကိုကိုကိုလည်းရောက်ထဲအတင်းသွားပြရစီအောင်လို့ပြောပါမပြောပါလိပြောပြီခဲ့တော့ပြေးနေတာအတင်းပြေးတာကလည်းမသေးကြလားသိကြပါဘူးအဲ့တော့ကိုကိုကိုအတင်းပြေးတဲ့အလုပ်လဲကိုမှသေးကြတယ်မှန်ပါပါကိုကထောက်တူထားတဲ့ကိုတော်ကြီးကိုလည်းယဉ်ကျော်အောင်လုပ်တယ်ဆိုတော့ခုခေတ်မှာအတော်ဆိုးတယ်ဆိုးပါတယ်ဆိုးပါတယ် ဒကာဓမ္မတွေမဆိုးဘူးလားဆိုးပါဗျာစင်ကြီးတွေမလဲကြနဲ့နော်အိမ်ကြလာလို့ရှိရင်ခင်ဗျားတို့စင်ကြီးတွေကတော့ပေါ်လိမ့်မယ်စင်ကြီးကသိပ်ပေါ်တဲ့လူတွေစင်ကြီးကသိပ်ပေါ်တာကသူ့စင်ကြီးကလည်းတကယ်ကိုဗျာခက်လိုက်တဲ့စင်ကြီးမှမပြောပါနဲ့ခိုးလဲခိုးသေးရဲ့ ရုပ်မခိုးပါဘူးမိုးချိုးပြစ်သေးပြစီတော့ချိန်တန်နဲ့အတူတူဖြစ်နေမှန်ပါပါခိုးလည်းခိုးတာမိုးချိုးပြစ်သေးပြစီတော့သေုံရှိတာပဲမှန်ပါပါဒီလေးပဲမရဘူးလားရပါပါအဲ့ဒီတော့ပြစ်ပြီးဒီကလာနေတော့ဒကာရမတို့ခမည်းတော်စင်ကြေလဲတာဟာထထုထားတဲ့ကိုတော်ကြီးကိုလည်းထော်လောကန်းလာလို့ကျင်းကြောက်ကိုတော်ကြီးရင်ကြောအောင်လုပ်တယ်ဆိုရင်လည်းမလွယ်ဘူးမလွယ်ပါဘူးကိုကိုယ်တိုင်အပယ်တို့ဒိုင်းနိုင်ပြေးတဲ့အလုပ်ဟုတ်ပါတယ်ဆိုရင်တော့မလွယ်ပါဘူးဗျာအဲ့တော့ခင်ဗျားတို့ကဘုရားလည်းမကြည်ညိုကိုကိုလည်းမတနာဆိုတော့ လူဟုတ်ပါဘူးဟုတ်ပါဘူးရိပ်မိဗလားခရလဲပုဂ္ဂိုလ်လဲဟာမတန်ဒါဘယ်ဘယ်ထဲသုံးချက်ကြရိပ်မိကြလားအမလေးတရားဓမ္မတွေစကားတက်လို့ပြောတာမဟုတ်ပါဘူးကိုဖြစ်ရှင်လဲတွေးကြည့်ကြမှာဟုတ်ပါဟုတ်ကလားဟုတ်ပါပါ ခင်ဗျားတို့တကြီးတဲ့အမတမဆိုးရတဲ့ဖြစ်ကအခုလို့ကိုရောကြီးထပ်တူထားတဲ့ပါဠိတော်ကြီးတွေးတော်မှာဥက္ကမောကိုဆိုးရတာပေါ်လာတာမှန်ပါဗျာပေါ်လာဘူးလားပေါ်ပါဗျာကိုင်းတာဖြင့်ဒကာဓမ္မတို့ခုနကစကားလားအသုံးမခံကြပါနဲ့ရှက်စရာလည်းကောင်းပါတယ်မှန်ပါဗျာဟုတ်လားဖះလည်းပါတော့မကြည်ညိုမကြည်ညိုကိုကိုလည်းဘယ်ခင်ဗျားတို့ဘယ်မှနေလို့မှဒီစကားသုံးလို့ကောင်းမှာမကောင်းပါဘူးအိမ်သေးလည်းသုံးမကောင်းမှန်ပါဗျာ အိမ်နေသုံးညင်လို့ရှိရင်ပေါ့ညံရိုးတွေချပလိုက်ကြတော့ဟုတ်ဘူးလားအိမ်နေမှာဒီတိုင်းနေမယ်ဆိုရင်ညံရိုးရောကိုရောကြီးရောချွားပါစီတော့တခြားသာပို့လိုက်တော့ဥက္ကမောင်ကြီးဘာလို့ကောင်းလို့ဆိုလို့ရှိရင်ဖရရပါတော့မရှိဘူးပါမရှိဘူးဘာလို့အိမ်မော်တင်တာတော့မြတ်ဆိုင်မှုဆွဲုံတင်တာလားဟုတ်ဘူးလားကိုကိုလည်းမကနာလို့ရှင်ပြန်ခင်ဗျားတို့ကဲအဖို့ကိုမောနဲ့တသေးချင်းသေးနေချင်းနေဟုတ်လားမှန်ပါပါဒီလိုပဲနေဖို့မကောင်းဘူးလားကောင်းပါပါကဲဒါခင်ဗျားတို့က အတော်ဆိုးရနေတယ်ဆိုးပါပါဗျာရှင်းမလားရှင်းပါပါဒါရင်တကယ်ရှိပညာအောင်ဗျာဘုရားလည်းကြည်ညိုကိုကိုလည်းသနာကြပါဦးဘယ်လိုမှာပါလဲဘုရားလည်းကြည်ညိုကိုကိုလည်းသနာပါဒါအရွယ်ကြီးတွေမပြောရတာနော်ရိပ်မိလားဘယ်လိုပြောရတာလဲအရွယ်ကြီးတွေမပြောနေရတာဓမ္မတို့ခိုင်းဒါဖြင့်ဒီတိုင်းပြောနေတော့ ဟိုကျွတ်တို့ဗုဒ္ဓဘာသာပါကျွတ်တို့ငယ်ကြတဲ့အမေမိဘကိုကရိုးရပါဟာဘာရိုးရတော့ညာရဲ့ဘုဇင်မဖျားထားတာရိုးရလားကန့်လန့်ရိုးရလားမေးဖို့မလိုဘူးလားလိုပါပါဖျားထားတဲ့ရိုးရကတမျိုးဖျားရှိကန့်လန့်လောက်တာကတမျိုးပါဒါပြန်ကိုယ်ရကန့်လန့်လောက်တာနဲ့ရှေ့တယ်ကန့်လန့်လောက်တာဘယ်သူမှမိုက်တော့ရိတ်နေပါလားအတော်ဆုံးနေဘူးလား ကဲပေါ်လာတရားဓမ္မတို့အဲ့ဒါကြောင့်ဒီနေ့ဘုရားသခင်ကိုရမကြီးထပ်တူထားတဲ့အတိုင်းခမရတို့ကငါပြန်မဲရှံပြီယောနိတမဏိကာရယောနိတသမဗရဏအနုတ္တရဥမုတ်တိအနုပတ္တာအနုတ္တရဥမတ်တိသစ္စိကတာသိချာဟောတာပဲမှန်ပါငါအသင်အသင်နှလုံးသွင်းအသင်အသင်အထုတ်ကြောကြောင့်အတုမရှိတဲ့နိဗ္ဗာန်ကြီးအရုတုမရှိတဲ့ရတ္တဖို့ကြီးကိုမျက်မှောက်လည်းပြုနိုင်မှလည်းရောက်လည်းရောက်ခဲ့ပါတယ်ကွာ ငါဣတိတာများလေငါကဲ့သို့ပဲအသင့်အသင့်နှုံသွင်းပြီးအသင့်အသင့်အထုတ်တို့ရှိဖြင့်ငါနဲ့ထတ်တူထမ်းများထားတော်ထားပါတယ်ဒီတိုင်းဖြစ်စေခြင်းနဲ့ဆန္ဒတကယ်ကိုပြင်းပြပါတယ်လို့သေချာပြောဘူးလားပြောပါပါပြောတော့ဒီတစ်ခုကျွတ်တော့မလုပ်ထိုက်ဘူးလားလုပ်ထိုက်ပါဗျာနှလုံးသားမှန်မှုရယ်အထုတ်မှုသဘောကျမှန်ပါဘယ်လိုလုပ်သင့်လဲလုပ်သင့်မှန်မှုအထုတ်မှုအဲနှလုံးသားမှန်မှုအထုတ်မှုဒီဒါကိုရောနဲ့ထတ်တူထမ်းများ ထားတဲ့အလုပ်ကိုကျွတ်တို့လုပ်ဖြစ်တာပဲအဲ့တော့ကိုတော်ကြီးလည်းကြီးညိုရမရောက်ဘူးလားရောက်ပါဘူးကိုကိုကောတနာရောက်ပါဘူးအဲကိုတော်လည်းကြီးညိုကိုကိုလည်းတနာဆိုလို့ရှိရင်ပြန်ကိုကိုတနာတဲ့အတွက်လည်းအပယ်လွတ်တယ်မှန်ပါပါဘုရားကြီးညိုတဲ့အတွက်လည်းကျွတ်တို့ခမရတို့ဒီကားလို့ဆိုရင်ခြေကျူတော်ဆုံးဂုဏနာနာဖြစ်တဲ့ကိုရမကြီးသည်မြတ်နိုးတော်မူတယ်ဘာလို့ဓမ္မနဲ့ပူဇော်ဖို့မှန်ပါပါ ဒီနေ့ကပြောပြီးပြီနော်ပြောပါဗျာပူဇော်ရကပူဇော်တယ်ဘာပူဇော်တာနဲ့အကျိတ်ဆုံးတော့ဓမ္မပူဇော်တာနဲ့အဲဓမ္မအနုဓမ္မပฏิပတ်တိကျင့်ပြီးပူဇော်တာအကျိတ်ဆုံးသဘောကျကြကျပါဗျာ gain ဒါဖြင့်ကျတို့ဒီနေ့ဗုဒ္ဓဘာသာအစ်စ်တော့ဖြစ်ရမယ်ဆိုတာဥက္ကမောင်သိကြပါလားသိကြပါဗျာကဲဒါဖြင့်ဓမ္မတို့နှလုံးသားမှန်ပြီးအထုတ်ကြအောင်စို့မှန်ပါဗျာကဲအလုတ်တရားပြပါတော့မယ်အလုတ်တရားဟာနှလုံးသားမှန်ပြီးအထုတ်မှုရှိပြီးတာပဲ ပကံမဘာရုံးမြတ်နှလုံးနဲ့မှန်တယ်အားလုံးဖြစ်ပြီးတာပါဗျာနှလုံးနဲ့မှန်တယ်ဆိုတဲ့ဥစ္စာဘာပါလဲနော်ပေါ်လာတာပေါ်လာတာပြိဿသမုပ္ပါဏတရားတွေအကြောင်းကြောင့်ပေါ်လာအကြောင်းကပြိဿသမုပ္ပါနော်ပေါ်လာတဲ့အကျိုးကပြိဿသမုပ္ပါဏပဋိစ္စသမုပ္ပါဒကဓမျိုးပဋိစ္စသမုပ္ပန္နကဓမျိုး ဥက္ကမောင်သေချာမှတ်ပါပဋိစ္စသမုပ္ပါဒကအဲ့ဒါကအကြောင်းနဲ့ဆိုတာပဋိစ္စသမုပ္ပန္နဆိုတာခမည်းတော်သဏ္ဍာန်ပေါ်လာတဲ့အကျိုးဆိုတာတဘောကြကြပါကဲဒါဖြင့်ဒီခင်ဗျားတို့မြင်စိတ်ကလေးကပေါ်လာတဲ့အကျိုးမနေဘူးလားနေပါဘူးအမြင်အောင်အထုတ်တော့သူပေါ်ခြင်းရဲ့အကြောင်းကပြိဿသမုပ္ပါလူတို့အာယုံ द्वार ကပြိဿသမုပ္ပါမြင်လာတဲ့စိတ်ကလေးကပြိဿသမုပ္ပါ ဟုတ်လားပရိစ္ဆေသမုပ္ပါဏမှန်ပါပါရှင်းမလားမှန်ပါပါအဲ့ဒီအဲ့ဒီပရိစ္ဆေသမုပ္ပါဏဖြစ်တဲ့တရားလေးဟာ ခမည်းတော်ဩဒါလေးဟာခန္ဓာလေးပေါ်လာပေါ့ခန္ဓာလေးပေါ်လာပေါ့လို့သိအောင်လုပ်နေပါမှန်ပါဒီလိုဆိုတော့ဥပါရင်တို့ယောနိတော်မနိကာရစိုက်ပလားစိုက်ပါပါဗျာဓမ္မပေါ်လာတယ်ဓမ္မပေါ်လာတယ်လို့သိရင်စိုက်ပလားစိုက်ပါဗျာအဲဘုရားသခင်ကိုရုံးပဲကျငါလည်းဒီလိုနှလုံးသွင်းတာပဲကွာမှန်ပါအိုးသူဝန်တာတာပေါ့မှန်ပါ သူဝန်တာတာပေါ့ဒကာရမတို့အမင်းပါများကလေးလေးတွေကိုလက်ကလေးမြောက်ပြီးကာလား လမ်းသွားများတင်တဲ့အခါကျတော့သူလည်းသွားတာပဲကလေးလေးလည်းသွားရပိတ်ဆိုပြီးဒီကလာအမေကလည်းဝန်တာရှာတယ်ပြုံးချတယ်မှန်ပါမပြုံးဘူးလားပြုံးပါသူကလည်းလမ်းသွားပြတယ်မှန်ပါကလေးလေးကလည်းလမ်းသွားပြီးလက်ကလေးဆွဲပြီးလမ်းသွားတဲ့အခါကျတော့မင်းဘာမင်းကဘာဖြစ်သွားလဲပြုံးပါဝန်တာဟိုတန်းလူသွားလို့ဝန်တာလားမှန်ပါလားသွားလို့ဝန်တာလားတန်းလူသွားလို့တန်းလူသွားလို့ဝန်တာလားဒီမှာလည်းခင်ဗျားတို့နှလုံးသွင်းမှန်ရင်ကိုရောကြီးကဝန်တာနေပြီမှန်ပါအဲဒကာဓမ္မတို့ပြိဿသမုပ္ပါဏတရားလေးပေါ်လာတာက သူတို့ပြိဿသမုပ္ပန္နာတရားပေါ်ပြီလို့သိလိုက်တာကိုပဲခေါင်းကသွားရပိတ်ဆိုသလိုပဲဝန်တာပြီမှန်ပါအမေလုပ်တဲ့ပုဂ္ဂိုလ်ကလေးလေးအတွက်သွားရပိတ်သွားရပိတ်ဆိုရတာကိုဆိုလဲဆိုရသေးတယ်ဝန်လက်တာရဲ့ဖက်မှန်ပါပါဗျာဒီတိုင်းမနေဘူးလားနေပါဗျာအသွားလဲတင်တယ်ဝန်လက်တာမှန်ပါပါဒီမှာလဲကိုရောကြီးကဒကာရမတို့ဘုရားသခင်ကိုရမေရဲ့နှလုံးမမှန်ဖို့အလွန်ရေးကြည့်တယ်ဆိုတာကိုနှလုံးမမှန်သွားတော့ဘုန်းကြီးတို့ကရောဘုရားကရောအရေးကြီးပြီးဝန်တာတာပဲမှန်ပါပါ ရှင်းကြပါလားရှင်းပါပါကောင်းပြီဒါဖြင့်ဒကာရမတို့ပေါ်လာတဲ့မြင်စကလေးဒီကားလို့ဆိုလို့ရှိရင်ဖြင့်အကြောင်းကြောင့်ပေါ်လာတာမဟုတ်လားမှန်ပါပါဥပါဒံအာယုံတော်ရမရှိဘဲနဲ့မပေါ်ပါဘူးအဲအာယုံတော်ရမရှိဘဲနဲ့ဘယ်ဝိညာဉ်ဝိညာဉ်နဲ့ခန္ဓာပေါ်အောင်လို့မရဘူးဒါဖြင့် ဒကာဓမ္မတို့နှလုံးကမှန်မလားမှန်ပါဘူးဝိညာဉ်နဲ့ခန္ဓာလေးပေါ်လာတယ်နော်အင်းသူမြင်တာလားငါမြင်တာလားခန္ဓာကမြင်တာလားခန္ဓာမြင်ပါဗျာအဲပုဂ္ဂိုလ်သတ္တဝါများရောနေသေးလားမရောပါဘူးအဲမရောတော့ပါဘူးဒါအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလေးကမြင်နေတယ်ဆိုတာကိုသိကြပါလားသိကြပါဘူးအဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလေးကမြင်နေတယ်သိကြဖြစ်လဲဝိဇိကိစ္ဆာကလွတ်သွားမှန်ပါ အင်းမြင်တဲ့တရားတွေကခန္ဓာကမြင်တယ်လို့ဆိုဖြင့်ဒိဋ္ဌိကလည်းလွတ်သွားတယ်အင်းဝိသိကိစ္စလွတ်ဒိဋ္ဌိလွတ်ဆိုတော့ဩနှလုံးသားမှန်လို့ဒါလွတ်သွားတာဥပါရင်ဘာကြောင့်ပါလဲနှလုံးသားမှန်ဒီတရားမျိုးကိုဒီလိုများစောစောစီးရတွေ့ရင်မွေးစားကတွေ့ရင်သောတာပန်တိမဲ့ပုဂ္ဂိုလ်ကြီးပဲမှန်ပါဗျာ မတရားပဲဟုတ်လားနှလုံးသွင်းကငကောကမှန်းလာပေါ့ဗျာနှလုံးသွင်းငကောကမှန်းလာတော့ကုတုတိုင်းတိုင်းလင်းလို့ဖြစ်သွားမှာပဲကုတုတိုင်းမှာတိုင်းလုံးတခါတည်းသတိပဋ္ဌာန်တွေအားတော့အကုန်ပဲနိဗ္ဗာန်ဝင်ကြကိုင်းနာဖြင့်ဒကာရမတော်နှလုံးသွင်းမှန်လိုက်တာကဒိဋ္ဌိဝိသေရှာသေးတယ်အသင့်အသင်အာထုတ်လိုက်စမ်းဆိုတော့ဒကာရမတော်ခုနကဝိညာဉ်နဲ့ခန္ဓာလေးခဏကြည့်လိုက်တော့အပြက်ကလေးမတွေ့ဘူးလားတွေ့ပါဘူးအင်းအပြက်ကလေးတွေ့တဲ့အခါကျတော့ နှလုံးသွင်းမှန်ပြီးအထုတ်လိုက်တဲ့အခါကျတော့ရှိရင်ဖြင့်ဒိဋ္ဌိဝိသေဆာရှင်ပြီးကလာဖြစ်ပြမြင်တယ်ဆိုရပြီမှန်ပါဗျာဒိဋ္ဌိဝိသေဆာရှင်ပြီးဖြစ်ပြမြင်ပါဗျာဩဒိဋ္ဌိဝိသေဆာလည်းရှင်လိုက်သေးတယ်ဖြစ်ပြကောမြင်ပါဗျာဩဒါဖြင့်ဒိဋ္ဌိဝိသေဆာရှင်တယ်လေဒကာဓမ္မတို့နှလုံးသွင်းမှန်လို့မှန်ပါဖြစ်ပြမြင်တာကဖြစ်ဒုက္ခပြဒုက္ခမြင်တာကမဲ့လာလို့မှန်ပါတပည့်ကြရပါဘူးအင်းနှလုံးသွင်းမှန်မှုကြောင့်ဒိဋ္ဌိဝိသေဆာရှင်သည်မှန်ပါ ဖြစ်ပြမြင်မှုကြောင့်မဝင်လာတယ်သိကြလားသိကြပါဘူးကောင်းပြီဒါဖြင့်ဒီလိုတိုင်းတရားဓမ္မတွေကနှလုံးသွင်းမှန်ပြီးဒီကာလအသင်အာထုတ်နှလုံးသွင်းမှန်ပြီးအသင်အာထုတ်နှလုံးသွင်းမှန်ပြီးအသင်အာထုတ်လိုက်မှန်ပါပါအာထုတ်လိုက်တော့တရားဓမ္မတို့ပေါ်လာတဲ့တရားကလည်းခန္ဓာတစ်ခုပေါ်မှာပဲမှန်ပါပါပြည့်တဲ့တရားကလည်းဒုက္ခသစ္စာဖြစ်ရမှာပဲမှန်ပါပါပေါ်လာတဲ့တရားခန္ဓာခန္ဓာသဘောကျလားပြည့်သွားတော့ခန္ဓာဒုက္ခခန္ဓာဒုက္ခဒါဖြင့် တန်ခိတ်တေနပြင်စုပါရณะခန္ဓာပြီဒုက္ခခန္ဓာဒုက္ခဖြစ်ပြီမှန်ပါပါသဘောကျပါလားခန္ဓာနဲ့ဒုက္ခဆက်တတ်ပါလားဆက်တတ်ပါနှလုံးနဲ့နှလုံးနဲ့မှန်တော့ကတော့ဗါလဲဗျာခန္ဓာသိခန္ဓာသိတာပါဗျာနှလုံးနဲ့မှန်တော့ခန္ဓာမသိဘူးလားသိပါပါအဲပြည့်မြင်တဲ့ခါကျတော့ဒုက္ခသိဒုက္ခသိတော့ဒါဖြင့်ဒီခန္ဓာဟာဒုက္ခခန္ဓာ မှန်ပါပါခင်ဗျားတို့ရှုခံတဲ့သဘောလေးကဘာပါလဲဒုက္ခခန္ဓာလို့မဆိုနိုင်ဘူးလားဆိုနိုင်ပါဘူးဒါပြန်သံဃိတိနာပြင်စုပါရဏခန္ဓာပြီးဒုက္ခဆိုတဲ့ပါဠိတော်တဲ့ဝင်မဝင်ဝင်ပါဗျာကဲသိကြပါလားသိကြပါအမတန်ဖုတ်တံပါလားဥပါရင်မှန်ပါဗျာပါဠိတော်နဲ့ကိုက်ပလားတကယ်ကိုက်ပါဗျာအေးဒါကြောင့်ပါဠိတော်ကိုက်ဆိုမူလပါဠိတော်ကလည်းဖရာဟောတော့ဓမ္မစကြာနဲ့ကိုယ်ပြိုက်ပဲနဲ့ဒါလည်းဒီကိုယ်တော်ကြီးဟောတာပဲမှန်ပါဗျာ ဒီတိုင်းပဲဆိုတော့ဒါတစ်ထပ်တည်းကတော့သွားတော့မှာပဲမသွားပါနဲ့ဆိုရရသေးရဲ့ဒါရင်ဒကာဓမ္မတို့စာရင်တော့တန်ခိတ္တိနာပြင်စုပါရနဲ့ခန္ဓာပြီးတော့ငါချင်းချင်းပြောပါမယ်ဆိုတော့ကွာတဲ့ခန္ဓာဒုက္ခကြီးပါပဲဥပါဒံဒီလိုမလားဘူးလားလားပါဗျာခန္ဓာပါလေဗျာဒုက္ခပါဗျာအဲခန္ဓာဒုက္ခကြီးပါပဲဆိုတော့အခုခမဲတော့နှလုံးသွင်းလိုက်တော့ဘာတွေ့ကြလဲခန္ဓာတွေ့အဲအထုတ်လိုက်တော့ဒုက္ခဒုက္ခအဲဒုက္ခတွေ့တယ် အဲပေါင်းလိုက်တော့ဒီခန္ဓာဘာဖြစ်သွားလဲခန္ဓာဒုက္ခဖြစ်တော့အော်ဒုက္ခသေးတယ်သစ္စာသာလို့လိုက်တော့ဒုက္ခခန္ဓာကသစ္စာဒုက္ခခန္ဓာကသစ္စာပဲဒုက္ခခန္ဓာကဖြစ်သေးဘူးလားဖြစ်ပါဘူးသစ္စာကောမဆိုင်သေးဘူးလားဆိုင်ပါဘူးဒါရင်ဒါဖြင့်ဒုက္ခသစ္စာသိတဲ့အိဗေကောတဲ့ဒကာသစ်တို့ကိုမြတ်ရှင်ရရှင်းမလားရှင်းပါတယ်ဗျာဒါဖြင့်နှလုံးသွင်းမှန်ပြီးအာထုတ်မှဒါလင်းဒကာရမတို့ ဖယားနဲ့ထပ်တူထပ်မဲ့ဖြစ်မဲ့မှန်ပါပါနမယင်ဖြစ်เสียအကြောင်းရှိသေးရဲ့ရှိပါဘူးကောင်းပြီဒါဖြင့်ဘယ်နေရာလေးပေါ့ကြားတယ်တရားဓမ္မတို့ဘာခဏပေါ်တော့ဝိညာဉ်လိုက်ခဏအဲနှလုံးသားမှန်ပြီအဲဒါလေးဟူကမောင်ကကြားတာလေးရှိသေးရဲ့လားမရှိပါဘူးမရှိတာဒုက္ခရောက်သွားတယ်ရောက်သွားတယ်အဲနှလုံးသွင်းမှန်ပြီးတဲ့ကာလခင်ဗျားတို့နှလုံးသွင်းမှန်ပြီးအထုတ်လိုက်တဲ့အတွက်ဘယ်သစ္စာမြင်လိုက်သလဲဒုက္ခသစ္စာဘယ်ဒုက္ခသစ္စာတော့ခန္ဓာဒုက္ခ သဘောကျဘယ်ဒုက္ခပါလဲခန္ဓာဒုက္ခဒါပြန်သံခိတ္တနာပြင်စုပါရနဲ့ခန္ဓာပြီးဒုက္ခဆိုတာတွေးပြီဗျာဒုက္ခသစ္စာတွေးပြီဗျာဒီတပည့်တော်သစ္စာတခြားလားအောင်းမြင်နေတယ်တပည့်တော်နှလုံးသားမှာမိအထုတ်ပြီးဒီကလာမြင်လိုက်တာလေကဒုက္ခသစ္စာပါလားဟုတ်ပါဠိတော်လေအကုန်ဝင်သွားပါဗောလားမှန်ပါပါဠိတော်ရေးထားတာရှည်ရှိနေတယ်ဟိုမှာစာရှည်နေတာဒီနောက်တခန္ဓာဒုက္ခရောက်တာမှန်ပါပါ ဥက္ကမောင်တခန္ဓာဒုက္ခသစ္စာဖြစ်ပါပါသဘောကျဒါရင်လည်းပဲဓမ္မတို့အနံ့လေးနံတယ်တဲ့နံတဲ့စိတ်ကလေးနှာခေါင်းနဲ့မပေါ်ဘူးလားပေါ်ပါဘူးအဲ့ဒါလေးကဘ누구ကနန္ဒမွှေးတာတုံး ဝိညာဉ်နဲ့ခန္ဓာခန္ဓာဆိုကြဆိုဟုတ်လားဝိညာဉ်နဲ့ခန္ဓာပဲနော်ဟုတ်ကဲ့ဒါလေးခဏလေးစိုက်ပြီးကြည့်လိုက်တဲ့အခါကျတော့ပြတ်မသွားဘူးပြတ်ဒုက္ခတွေ့သွားတယ်ပေါင်းလိုက်ခန္ဓာနဲ့ဒုက္ခနဲ့ပေါင်းလိုက်တော့ဒုက္ခအဲဒုက္ခခန္ဓာဖြစ်သွားပြီသဘောကျလားဒုက္ခခန္ဓာမဖြစ်သေးဘူးလားအဲဒါဖြင့်ဒုက္ခသစ္စာဘောခင်မောင်ရမှန်ပါပါဗျာဒါရင်ဒုက္ခသစ္စာခင်ဗျားတို့ပိုင်ပိုင်နေနေသိတာပဲ နှလုံးသွင်းကောင်းပြီးအထုတ်လိုက်တာနဲ့ဒုက္ခသစ္စာသိတော့ဒုက္ခသစ္စာပိုင်ပိုင်နေနေသိမဲဖဲဒုက္ခသစ္စာပိုင်ပိုင်နေနေသိမဲပါဗျာသိကြပါလားသိကြပါဗျာအဲ့ဒီလိုဒါကပေါ်လာတဲ့တရားလေးသိအောင်လုပ်နေမှခမည်းတို့မက်ကလေးရမှန်တော့ဒီပြင်ဘာလို့မနေနေဒီမက်ကမရဘူးတမပေါ်လာတဲ့ဓမ္မလေးကိုဥက္ကမောင်တို့သိချာချာဒီစောင့်ကြည့်တဲ့သဘောလုံးမှနော်စောင့်ကြည့်တဲ့သဘောမှမပါဘူးဆိုလို့ရှိရင်ဖြင့် ခန္ဓာတွေ့ခန္ဓာလည်းမတွေ့မှန်ပါဘူးအဲဒုက္ခကောဖြစ်နိုင်သေးရလားမဖြစ်နိုင်ပါဘူးသဘောပါပါပါဒါဖြင့်ခန္ဓာရောဒုက္ခရောတွေ့အောင်ဆိုတော့နှလုံးသွင်းမှန်ပြီးအထုံးမှရမယ်မှန်ပါပါဘယ်လိုဆိုကြပါနှလုံးသွင်းမှန်ပြီးအထုံးမှရမယ်ကိုင်းတာဖြင့်ဓမ္မတို့လျှာပေါ်မှာချိုးချင်းဖန်ကန်အရသာလေးတင်လိုက်တဲ့အခါကျတော့ ရှုသိစိတ်ရှင်သိစိတ်ကလေးမပေါ်ဘူးလားပေါ်ပါဗျာအင်းဘာပေါ်တာပါလဲခန္ဓာပေါ်တာဘာခန္ဓာပါလဲအင်းဝိညာဉ်နဲ့ခန္ဓာပေါ်တော့ဥက္ကမောင်စောင့်ကြည့်လိုက်စမ်းဘယ်နဲ့နေတော့မရှိပါဘူးအင်းပြည့်သွားတော့ခန္ဓာဘာဖြစ်သွားဒုက္ခဖြစ်ပါဘူးအင်းဒါဖြင့်ဒုက္ခခန္ဓာဆိုတာသူများပြောလားကိုတွေ့လားကိုတွေ့ပါဗျာဒါဖြင့်ဒိဋ္ဌဓမ္မောပေါ်ဗျာပတ္တဓမ္မောဝိရိဒဓမ္မောပေါ်ကိုယ်တိုင်ဆုံးဖြတ်တဲ့ဒုက္ခပါလားမှန်ပါပါဗျာပရိယောကံလာဓမ္မော တိဏဝိသိကိစ္စဆိုတဲ့သံသယရှိသေးလားမရှိပါဘူး ကဲဒါဖြင့်နိဒ္ဒသောတာပန်အသိဖြစ်သွားပြီမှန်ပါပါဘုရုအသိဖြစ်သွားသောတာပန်အသိပါပါသိကြဗလားသိကြပါအဲ့ဒီလိုသာသိသိသိသိသွားလို့ရှိရင်ဖြင့်ဒကာဓမ္မတို့နှလုံးသွင်းမှန်ပြီးအထုံမှုသာရှိရင်ဥပါရင်ဘာပူစရာလိုသေးလဲမလိုပါဘူး ဒီမဲ့ရွှေတို့ကဘယ်လောက်နေရကြနေရကြပါလားကဲကိုဘမရတဲ့ဓမ္မတို့ရစိတ်ကလေးပေါ်တဲ့တခုခုနဲ့ထိလို့လို့မဆိုရပါဘူးလားဆိုရပါပါနေနဲ့ထိလို့လေနဲ့ထိလို့ခူနဲ့ထိလို့ဟုတ်လားအဖုံနဲ့ထိလို့အမေမြေမှုန့်နေနဲ့ထိလို့ရတယ် အစရှိတယ်ဆိုတော့ဟိုပရိစ္ဆသမုပ္ပါကအထုတ်လိုက်တော့ပရိစ္ဆသမုပ္ပါဏဆိုတဲ့ရစိတ်ကလေးမပေါ်ဘူးလားပေါ်ပါတယ်အဲ့ဒါဘာတော့ဆိုရင်ဘယ်နဲ့ဖြေကြခန္ဓာပဲဝိညာဉ်နဲ့ခန္ဓာပဲအဲဝိညာဉ်နဲ့ခန္ဓာလေးဥပါရစောင့်ကြည့်လိုက်တော့ဘယ်နဲ့နေရလဲပြတ်သွားပါဘူးအင်းပြတ်သွားတာဒကာဓမ္မတို့ချမ်းသာတာလားဆင်းရဲတာလားဆင်းရဲပါဘူးအင်းဒါဖြင့်ငကုပေါ်လာတာခန္ဓာအဲပြတ်သွားတာဆင်းရဲတယ်ဟုတ်လားအင်းဒါဖြင့်ဒုက္ခခန္ဓာ ဒုက္ခခန္ဓာမှန်ပါပါသိကြပါလားသိပါပါဘာခန္ဓာလဲဒုက္ခခန္ဓာအဲဒုက္ခခန္ဓာဆိုတော့ဘယ်ခန္ဓာပေါ်ပေါ်ဘာပေါ်လိမ့်မယ်ထင်ကြဒုက္ခခန္ဓာဒါဖြင့်ပါဠိတော်ရက်လိုက်ပါလားတန်ခိတ်တေနပြင်စုပါရဏခန္ဓာပြီဒုက္ခဖရာကပေါင်းဟောတာတို့ကအစိတ်စိတ်မြင်ဖို့ဆိုတော့သိကြသိကြပါမသိကြသေးဘူးလားသိကြပါအဲ့ဒီကဲဆိုသိတဲ့ခါကျတော့မှဩဒုက္ခခန္ဓာကဒုက္ခသစ္စာနော်ပိုင်ပိုင်နေနေသိတာကမဂ္ဂသစ္စာ အဲတဏှာဝင်မရှုပ်တာကတဏှာသေးနေလို့တဏှာဝင်မရှုပ်တာကတဏှာသေးနေလို့တဏှာသေးနေလို့ဒီမဲ့ခင်ကနိဗ္ဗာန်ကိုမမြင်ရဘူးလားမြင်ပါဘူးအဲဒုက္ခတော့မြင်အမြင်ခံရတာကနိရောဓသစ္စာသဘောကျဒါပေမဲ့ဘာများလို့သေးတော့မလို့ပါဘူးအဲကိုယ်ကောင်မတကယ်ဝန်းထဲမှာကြံစိတ်ကလေးပေါ်လိုက် ဘာလေးဖြစ်ဖြစ်ကြံကျင်တာကြံမကောင်းတာကြံကြံမကောင်းတာခင်ဗျားတို့ကြံကျင်တာကြံမှန်ပါပါအဲ့ဒီကြံတဲ့စိတ်ကလေးကတခုခုတော့မပေါ်ဘူးလေပေါ်ပါဘူးအဲ့ဒါဘာပေါ်တာပါလဲခန္ဓာပေါ်တာဘာခန္ဓာပါလဲအေးဝိညာဉ်နဲ့ခန္ဓာပေါ့ဗျာမနောမနောဉာဏ်ပေါ့ဗျာမှန်ပါပါကဲဝိညာဉ်နဲ့ခန္ဓာပဲဟုတ်ပါပြီတဲ့စောင့်ကြည့်လိုက်တော့ဒီကြံစိတ်ကလေးပဲနဲ့ပြည့်သွားပါပြည့်သွားတာသေတာပဲမဟုတ်လားသေတာချမ်းသာတယ်လားဆင်းရဲတာဆင်းရဲပါအဲဆင်းရဲတာခုနဲ့ခန္ဓာနဲ့ပေါ့ ဒုက္ခဒုက္ခခန္ဓာဒုက္ခကဆင်းရဲတာခန္ဓာခန္ဓာဩဒုက္ခခန္ဓာဆိုတာဟုတ်ပြီဘုရားတော်မူတာကိုယ်တွေ့သဘောကျပြီဘုရားတော်မူတာပါတော့ကိုယ်တွေ့သဘောကျကိုယ်တွေ့ဆိုတာညာတွေ့နော်အဲဒိဋ္ဌဓမ္မပါဒဓမ္မဝိရိဒဓမ္မဆုံးဖြတ်ချက်ချနိုင်မလားချနိုင်ပါဘူးအဲ့ဒါသောတာပန်သိဗျသူများသိလို့ယူပြီးဒီကာလမနေကြပါနဲ့ဒကာဓမ္မတို့ရိပ်မိဗလားအဲ့တော့ကိုအသိခံရတာကဒုက္ခသစ္စာသိဉာဏ်တွေကဒုက္ခသစ္စာပါ အဲအပိပင်စိတ္တမရှိတယ်မရှိလို့သိတာမဟုတ်လားမှန်ပါပါအပိပင်စိတ္တဆိုတဲ့တရားတွေကရှိသေးရဲ့လားမရှိတာသမှုတရားသေသွားတာသမှုတရားအမိုင်မဲတွေသေသွားတာမှန်ပါပါတပည့်ကြသမှုတရားအမိုင်မဲတွေသေသွားတော့အဲဒီခေါင်းကမဲ့ခင်ကနှခုမှုထမ်းတယ်ဒုက္ခလည်းပိုင်းခြားတယ်နိဗ္ဗာန်လည်းအောက်ပြုတယ် ဒီလည်းမနေဘူးလားနေပါဘူးဒါပြန်နိဗ္ဗာန်ဆိုတာလည်း तू မမြင်ရဘူးလားအဲ तू မြင်ခါရနိဗ္ဗာန်ကနိရောဓသစ္စာဆိုတော့မသိကြဘူးလားအဲ့ဒီလိုလှုပ်လို့ရှိရင်ဖြင့်မလေးတာတန်းရမှန်ပါဘူးအဲ့တော့ဘုရားသခင်ကိုရမေကြီးငါလည်းအသင့်အသင့်နှလုံးသွင်းလို့အသင့်အသင့်အားထုတ်ခြင်းကြောင့်ဒုက္ခကသိင်းကြီးနဲ့နိဗ္ဗာန်ကြီးရောက်ခဲ့တယ်မျက်မှောက်ပြုနိုင်ခဲ့တယ်ကွာငါဤတပိသားများလည်းအသင့်အသင့်နှလုံးသွင်းပြီးအသင့်အသင့်အားထုတ်ငါကဲသို့ရောက်ပါစေဆိုတဲ့စိတ်ထားတရားနဲ့ထားပါတယ်ကွာဆိုတဲ့အဓိပ္ပာယ်ဟာ ခမားတို့လို့ရင်တရားနဲ့ဖြစ်မှာမှန်ပါဗျာတရားနဲ့ဖြစ်လို့ရှိရင်ဖြင့်ကိုရမေကြီးလည်းချီညိုမှန်ပါကိုကိုလည်းချီညိုပါဗျာတရားနဲ့ဖြစ်ရင်ဘယ်နဲ့တော့ကိုရမေကြီးလည်းချီညိုကိုကိုလည်းတရားပါဗျာအဲစင်ကြီးလည်းနေလို့ရှိရင်ဘယ်နဲ့ဆုံးနော်အဲကိုကိုလည်းအဲတိရစ္ဆာန်ဖြစ်သွားပြီအဲ့ဒီကြတာဖြစ်ပေဘူးလားဖြစ်ပါဘူးဟာလူစင်စိတ်ကတာတိရစ္ဆာန်ဖြစ်မခံတော့ဘူးဟာကိုရောကြီးအိမ်မောထားပြီးဒီကလာ ကြီးညိုပါတယ်ဆိုရလဲပါဇက်ပြောနေလဲမပြီးတော့ဘူးအလုံးလုံးမပြီးတော့မယ်ဆိုလှုပ်ပြအောင်လှုပ်ပါရှင်းမလားကဲယနေ့ဒီတင်တော်ကြပါ